သာသနာတော်တက္ကရာ2560ခုနှစ်ကောဇာတက္ကရာ1388ခုနှစ်စုံလာပြည်ကျော်၄ရက်ခရစ်နှစ်2016မီလ25ရက်ဗုဒ္ဓဟူးနေ့အမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ် ဟမုံဘေးမြို့ဓမ္မနန္ဒဝိဟာရကျောင်းတိုက်တွင်မှာရွှေမင်းဝန်ဆရာတော်ဤခொနရဲ့အချိန်ကြီးတရားစခန်းပွဲမှာမဟာတတိပဋ္ဌာန်ဝိပဿနာတရားတို့ကိုလာရောက်ပြီးတော့ရှုပွားအထုကြတဲ့ယောဂီသူတော်စင်များကိုဘုန်းကြီးဓမ္မဒါနတရားလူပိလူမာကတော့ ဆင်းရဲကင်းစင်တတိပဋ္ဌာန်ကျင့်စဉ်တရားတော်ကိုဘုန်းကြီးဓမ္မဒါနတရားလူပြီးလူမှာပါဆင်းရဲကင်းစင်တတိပဋ္ဌာန်ကျင့်စဉ်ဆိုတာကတတိပဋ္ဌာနသုတ်တန်တရားတော်ကြီးကိုပဲမူတည်ထားပြီးတော့အဲ့ဒီအမည်လေးနဲ့ဟောကြားခြင်းမြင်ပြီးတော့ဖြစ်ပါတယ် ဒီသတိပဋ္ဌာန်တရားတွေကိုတကယ်ရိုးရိုးတည်တည်နဲ့ကြင်ကြံပွားများအားထုတ်ကြတဲ့ပုဂ္ဂိုလ်များဘုရားရှင်ကိုရောမြတ်ကြီးကိုရောတိုင်ကအမတ်ခံချက်ပေးထားတယ်လေစိတ်ဆင်းရဲတွေကင်းစင်ရမယ်ကုဆင်းရဲတွေကင်းစင်စေရအပေဆင်းရဲတွေလည်းကင်းစင်စေရမယ်ခန္ဓာဆင်းရဲတန္တရာဆင်းရဲတွေထိအောင်ကင်းစင်နိုင်တယ်ဆိုတာကိုဘုရားရှင်ကိုရောမြတ်ကြီး အမခံချက်ရေးရေးပြီးပြီးတော့ဟောကြားတဲ့သုတ္တန်ကြီးဖြစ်ပါတယ်ဒီသတိပဋ္ဌာန်သုတ္တန်ဒေသနာတော်ကြီးရဲ့ကျင့်စဉ်တွေတိုင်းမိမိတို့ကျင့်ကြံအထုခွင့်ရတာအင်မတန်ကံကောင်းပါလေဘုန်းကြီးတို့ကိုကိုကိုလည်းပဲငါကံကောင်းတဲ့ပုဂ္ဂိုလ်လို့ဒီလိုပဲလက်ခံယုံကြည်ထားပါတယ် ဒီတတိပဌာနာသုတ်တံကျင့်စဉ်ကြီးကိုပေါ်ပေါက်လာဖို့ဟာမင်းကုန်းစီတုံဆရာတော်ဘုရားကြီးဟာခက်ခဲပေါင်းများစွာတွေကဖော်ထုတ်ခဲ့ရတာပါဒီတတိပဌာနာသုတ်တံကျင့်စဉ်ကြီးကိုဟောစဉ်မှာယဟန်တော်များလည်းလက်မခံကြဘူးလူပုဂ္ဂိုလ်များကလည်းပဲလက်မခံကြဘူးဘာကြောင့်လက်မခံတာလဲဆိုတော့တခါမှလည်းမနာဘူးမကျင့်ဘူးကြဘူး အဆန်းဖြစ်နေတဲ့အတွက်ကြောင့်မို့လည်းပဲလက်မခံနိုင်အဲဒီမှာဇာတော်ဘုရားကြီးဟာဒီတတိပဌာနာသုဒ္ဓဒေသနာတော်အတိုင်းပဲသွားသွားတယ်မှရရတယ်မှထိုင်ထိုင်တယ်မှအိတ်အိတ်တယ်မှဒီလိုပဲရှုမှတ်ခိုင်းတယ်နောက်ပြီးတော့၆ထွာရကပေါ်သမျှမြင်ခိုင်းမှမြင်တယ်ကြားခိုင်းမှကြားတယ်စားခိုင်းမှစားတယ်စသည်ဖြင့်အဲဒီလိုရှုမှတ်ခိုင်းတဲ့အခါကလည်းကြတော့ဘေးကပြက်ပြက်ချောချောနဲ့ ပြောင်းလောင်လဲခံရတယ်နောက်ဆုံးဆရာတော်ဘုရားရဲ့တရားပွဲမှာဒီသတိပဋ္ဌာန်တရားပွဲမှာကဲနဲ့ပေါက်ခံရတယ်အတုခံရတယ်အနှောက်ယှက်ခံရတယ်အဲ့ဒီလိုအခက်ခဲတွေကနေပြီးတော့ဒီသတိပဋ္ဌာန်အကျင့်စဉ်တတိပဋ္ဌာန်သုတ်တန်ကျင့်စဉ်တရားတော်ကြီးကိုဆရာတော်ဘုရားကြီးဟာဖော်ထုတ်ပြီးတော့ဟောကြားတော်မူခဲ့ အဲ့ဒီဆရာတော်ဘုရားကြီးရဲ့ကျင့်စဉ်အတိုင်းကျေးဇူးတော်ရှင်မာစီဆရာတော်ဘုရားကြီးဟာယဟန်ရှစ်ဝါရမှာမော်လမြိုင်တောင်ဝိုင်းကလေးတိုက်ချောင်းကနေပြီးတော့တပိတ်တလုံးသင်္ကန်းသုံးတယ်နဲ့တောထွက်ပြီးတော့တရားရှာတော်မူခဲ့တယ်။ယဟန်ဝါရှစ်ဝါဆိုတော့28နှစ်အရွယ်ဆိုတာအမတန်ငယ်သေးတဲ့အရွယ်ပဲ။ အဲ့ဒီယဟန်ရှိဝါရနဲ့မာဇီဆရာတော်ဘုရားကြီးဟာတပိတ်တလုံးသင်္ကန်းသုံးတယ်နဲ့တောထွက်ပြီးတော့တရားရှာဘုန်းကြီးတို့မြတ်စွာဘုရားရှင်ရဲ့အလောင်းတော်သိတ္တတမင်းသားတောထွက်တယ်ဆိုတာတက်တော်ဘလောက်မှ တောထွက်တာလဲကဲ29နှစ်မှတောထွက်ခဲ့ဒီနံစီစိန်နေစွန့်လို့အာလုံးသားမယားတွေဆွေတွေမျိုးတွေအာလုံးကိုစွန့်လို့ပြီးတော့သိတ္တတမင်းသားဟာတောထွက်တော်မူခဲ့ ဘုန်းကြီးတို့ကျေးဇူးတော်ရှင်မာစီဆရာတော်ဘုရားကြီးဟာလည်းပဲအားလုံးမိမိရဲ့ပြုရမယ့်သာသနာပြုကိစ္စအဝဝါဒီအားလုံးစွန့်လွတ်ပြီးတော့တပိတ်တလုံးသင်္ကန်းသုံးတယ်နဲ့အဲ့ဒီမှာတထုံတော်တန်းတောင်တန်းနေကြိုက်ထီယိုတော်တန်းတောင်တန်းနေဟာမာစီဆရာတော်ဘုရားကြီးရဲ့ခြေရာတော်တွေနဲ့ထပ်နေခဲ့တယ်ဘယ်နေရာမှာတရားညွှန်ပြနေတယ်ဆိုရင်ညွှန်ပြနေတဲ့နေရာတော်နိခံတယ် ဘယ်နှမ်းမှာတော့ဖြင့်ဘယ်ပုဂ္ဂိုလ်တွေကတောရဆောက်တည်နေတယ်ဆိုဆောက်တည်တဲ့နေရာကိုသွားပြီးတော့နီးခံခဲ့တယ်ဘယ်ဆရာတော်ဘယ်ဆရာတော်တွေကတော့ဖြင့်ဒူရင်နေဆောက်တည်နေတယ်ဆိုရင်အဲ့ဒီဒူရင်ဆောက်တည်တဲ့နေရာကိုသွားနီးခံခဲ့တယ်ကိုယ်တိုင်လည်းပဲဆောက်တည်ခဲ့အဲ့ဒီလိုတထုံရဲ့တောင်ချီရင်မှာရှိတဲ့ရွာတွေဆိုတာတော့ရွာတွေရဲ့သုတ်တန်တင်ကြိုင်းနေမှာမာသီဆရာတော်ဘုရားကြီးဟာသုတ်တန်ဒူရင်နေဆောက်တည်ပြီးတော့ ဒီအကျင့်တရားတွေကိုကျင့်ကြံအားထုတ်ရင်းနဲ့တရားရှာအဲ့ဒီမှာမင်းကုန်းစီတုံဆရာတော်ဘုရားကြီးရဲ့ဂုံတရင်ကိုကြားရတဲ့အခါကျတော့မှဒီတိပ္ပဌာဏသုတ်တံတရားတော်တွေကိုဆရာတော်ဘုရားကြီးကိုယ်တိုင်ဒါတွေကကိုယ်တိုင်လေ့လာသင်ကြားပို့ချနေတဲ့သုတ်တံကြီးဖြစ်နေတယ် ဒီဆရာတော်ကြီးဟာဒီတတိပဋ္ဌာန်သုတ်တံဒေသနာတော်ကြီးကိုမူရင်းထားပြီးတော့ကျင့်စဉ်နေဟောကြားနေတယ်ဆိုတော့အဲ့ဒီမှာစိတ်ဝင်စားပြီးတော့သွားတရားအထုအဲ့ဒီကနေပြီးတော့တရားတွေပေါ့မြောက်အောင်အထုခဲ့တယ်။ဘုန်းကြီးတနေ့ကလည်းပြောခဲ့ပါပြီ။အဲ့ဒီကနေပြီးတော့ဗာကြီးတော်ဖျားမကြမ်းမှလို့လာပင့်တဲ့အခါမှာမော်လမြိုင်တောင်ဝင်းကလေးတဲကြောင်ပြန်။ ဆရာတော်ဘုရားကြီးပြုစုရင်ဆရာတော်ဘုရားကြီးစံတော်မူတဲ့အချိန်မှာအဲ့ဒီမှာကျောင်းတက်ကြီးရဲ့ဦးစီးဦးဖြစ်အဲ့ဒီမှာဇပ်ပေပို့ချမှုတွေနေပိုင်းမှာဇပ်ပေပို့ချပြီးတော့ညပိုင်းမှာအဲ့ဒီတောင်ရဲ့ရှူလေးကြားထဲမှာပဲသွားပြီးတော့အမြဲတမ်းတရားထုတ်အဲ့ဒီကနေကိုယ်တိုင် ပေါင်းမြောက်လာတဲ့အခါကလည်းကြတော့မင်းကုန်းစီတုံဆရာတော်ဘုရားကြီးရသော်ဘုရားရှင် သဗ္ဗညုတရွှေဉဏ်ကျော်ကြီးရွှေဉဏ်တော်ကြီးရလို့ဘုရားဖြစ်တဲ့အခါမှာမိဘရဲ့ကျေးဇူးကြီးဆက်တယ်လို့တရားနဲ့ဆက်တယ်လို့မင်းကုန်းစီတုံဆရာတော်ဘုရားကြီးဟာလည်းပဲအဲ့ဒီလိုတရားနဲ့ကျေးဇူးပြန်ဆက်တယ်အဲ့ဒီမှာဆရာတော်ဘုရားကြီးဟာလည်းပဲဒီကျေးဇူးကြီးဆက်မယ်ဆိုပြီးတော့မိမိရဲ့ဇာတိရရွာစိတ်ခုံကိုပြန်ကြွတယ်စိတ်ခွန်ဆိုတဲ့ရွာဟာဘုန်းကြီးတို့မြန်မာနိုင်ငံမှာအင်းကြီးထောင်ကျော်ရှိတဲ့ရွာကြီးတစ်ရွာပါ ဒါတစ်ချိန်လုံးကဆိုရင်အင်ကြီး1900လောက်ရှိတယ်ဆိုတော့အခုချိန်မှာဆိုရင်ဒါ2000ကျော်လောက်ရှိနေလောက်ပြီတိုးပွားနေတယ်ဆိုတော့အဲ့ဒီရွာကြီးဟာရက်ကန်းလုပ်ငန်းနဲ့အတမွေးဝမ်းကြောင်းပြုတဲ့ရွာကြီးဖြစ်ပါတယ်အခုဆိုရင်ရွှေဝမြို့ကိုရောက်တဲ့အခါမှာစိတ်ခုန်ကိုသွားကြည့်ပါအဲ့ဒီမှာကုမ္ပဏီကြီးတွေထောင်ပြီးတော့ရက်ကန်းလုပ်ငန်းကြီးတွေကိုအကြီးအကျယ်တနိုင်ငံလုံးဖြန့်ဝေနေတဲ့ဒါအဝတ်ထည်တွေကိုဖြန့်ဝေနေတဲ့နေရာဖြစ်ပါတယ် ကချင်းလုံးကြီးကချင်းလုံးကြီးဆိုတာအိုးမြေကြီးနားကထွက်တာမဟုတ်ပါဘူးစိတ်ကုံကထွက်တာပါအဲ့ဒီကနေမှမြေကြီးနားကိုပို့ပါတယ်အဲ့ဒီမြေကြီးနားကနေမှဖြန့်ချီတဲ့အတွက်ကြောင့်မူကချင်းလုံးကြီးဆိုတာဖြစ်တာပါအဲ့ဒီရကန်းလုပ်ငန်းနဲ့စီးပွားရေးလုပ်ငန်းတွေဆောင်ရွက်နေကြတဲ့ရွာကြီးဖြစ်ပါတယ်အဲ့ဒီမှာဆရာတော်ဘုရားကြီးပြန်ပြီးတော့တရားပြတဲ့အခါမှာလွယ်လွယ်ကူကူမဟုတ်ပါဘူးဇေရုံဆရာတော်ဘုရားကြီးကို လက်မခံတယ်လို့ပါပဲအလုံးကလက်မခံကြပါဘူး။ဘာတရားလဲသွားသွားတယ်ရက်ရက်တယ်ထိုင်ထိုင်တယ်အိတ်အိတ်တယ်မှတ်အိဋ္ဌဒုက္ခအနတ္တဆိုတာလည်းမပါပါလားဒုက္ခသစ္စာသမုဒိယသစ္စာនិရောဓသစ္စာမေဃသစ္စာဆိုတာလည်းမပါပါလားမြင်မြင်နဲ့မှကြားကြားတယ်မှနာနာနဲ့မှစားစားတယ်မှဘယ်လိုဟာတွေလဲဒီသတိပဋ္ဌာန်သုတ်တန်တရားတော်ကိုသူတို့နာလည်းမနာဘူးဘူးလေလည်းမလေ့ကျင့်ဘူးဘူးဆိုတော့နားမလဲဘူး အဲ့ဒီခါမှာဆရာတော်ဘုရားကြီးဟာကျေးဇူးရှိတဲ့ဖခင်ကြီးတော်ကြီးမေတော်ကြီးကတော့ကွယ်လွန်သွားပြီငယ်ငယ်တည်းအဲ့ဒီဖခင်ကြီးတော်ကြီးနဲ့ချမ်းကြီးတော်နောင်တော်များကိုတရားစပြီးတော့ပေးပါတယ်လွယ်လွယ်ကူကူလေးမဟုတ်ပါဘူးတကယ်ကိုကြောင်းပြက်ကုန်ကြီးဘသူမှမသွားရတဲ့ကြောင်းပြက်ကုန်ကြီးတွေမှာသွားပြီးတော့ဆရာတော်ဘုရားကြီးဟာလည်းပဲတပင်းနေခြုံနေကြားတွေကနေဖြတ်ပြီးသွားရတယ် လာပြီးတော့အာထုတ်တဲ့ပုဂ္ဂိုလ်များကလည်းပဲနွားကြောင်းတဲ့ပုံစံလေးနဲ့နွားလေးတွေဆွဲပြီးတော့လာပြီးအာထုတ်အာထုတ်တဲ့အခါမှာလည်းပဲတနေ့ကိုစလိတ်တလိကွန်းတရားစားမယ်ဆိုပြီးတော့သူတို့အိတ်ထောင်ထဲမှာစလိတ်တလိပါတယ်ကွန်းတရားပါတယ်စလိတ်တလိကလည်းတိတိလေးတွေမဟုတ်ဘူးဘုန်းကြီးတို့ပြောင်းမှုပဲစလိတ်ကြီးဆိုတာတထွာချောင်လောက်ရှိတယ်အဲ့ဒီစလိတ်ကြီးတလိနဲ့ကွန်းတရားနဲ့ထည့်ပြီးတော့လာ ဒါပေမဲ့အဲ့ဒီရောက်တဲ့အခါဆရာတော်ဘုရားကြီးကကိုယ်တိုင်ပဲဆောင်းရှောက်ပြီးတော့တရားတွေပြပေးအဲ့ဒီတရားပြပေးတဲ့အခါမှာထိုင်ဣရိယာပုနဲ့ရှုမှတ်ရတဲ့ဣရိယာပုနဲ့ဈဉ္ဉံဣရိယာပုနဲ့ဒီလိုပဲဣရိယာပုတိုင်းရှုမှတ်ခိုင်းတဲ့အခါကျတော့အဲ့ဒီပုံမှာဘုံ၅ပါးဥစည်းပြီးတော့အာထုတ်တာဖြစ်ပါတယ်သရအာဝရိယအာတတိအာတွေနဲ့ အဲ့ဒီလိုကြိုးစားအထောက်ကြတော့သူတို့စိတ်လိတ်တောက်ချိန်တောင်မရအောင်တရားပေါ်မှာအာယုံဆိုင်ပြီးတော့မှတ်နေကြတဲ့အခါကျတော့တရားဒီစိတ်လေးတောက်ချင်တဲ့စိတ်လည်းမရှိဘူးကိုးစားချင်တဲ့စိတ်လည်းမရှိဘူးညနေကိုပြန်တဲ့အခါအိမ်ပြန်တဲ့အခါကျတော့စိတ်လေးကလည်းဒီတိုင်းပဲကိုင်းကလည်းဒီတိုင်းပဲစိတ်လေးလည်းမတောက်ဖြစ်ဘူးကိုင်းလည်းမဝါဖြစ်ဘူးဘယ်ပေါ်မှာအာယုံဆိုင်နေတာလဲဆိုရင်တရားပေါ်မှာဘယ်ပေါ်မှာလဲ တရားပေါ်မှာပဲအာယုံစိုက်ပြီးတော့ဒီခါလေးရှုမှတ်အားထုတ်လိုက်တာဆက်လက်တောက်ဖို့လည်းတတိမရတော့ဘူးကိုးစားဖို့လည်းတတိမရတော့အလုံးလုံးပြီဆိုရင်အဲ့ဒီလောက်ကိုလုံးဝမှာဘုန်းကြီးတို့ယောဂီများတကယ်အလုံးလုံးရင်အဲ့ဒီလိုကိုလုံးဝမှာတရားအာယုံတွေကိုလုံးဝဖြတ်တောက်ပြီးတော့တရားအာယုံတစ်ခုတည်းကိုပဲအာယုံစိုက်ပြီးအဲ့ဒီမှာကြတော့ဒီလိုပြနေတော့တပြေးပြေးနဲ့ဘေးကတိလာပြီးပေါက်ကြလာတဲ့အခါကလည်းကြတော့နည်းနည်းဩဇာအာဏာရှိတဲ့ပုဂ္ဂိုလ်တွေဟာ ဒီတရားတွေကဘာတရားတွေမှလည်းမသိဘူးဒေါ်နေကြကြတော့ဒီတရားတွေအထုတ်ပြီးအကုန်လုံးယူကုန်ကြလိမ့်မယ်ဘာမှလည်းမကြားဘူးအဲတော့ဘယ်လိုလုပ်မလဲစသည် ဖြင့်ပေါ့လေသူတို့ရဘောရဘောဩဇာအနာရှိတဲ့ပုဂ္ဂိုလ်တွေကဆွေးနွေးကြပြောဆိုပြီးတော့ခါတယ်ကလသာကောင်းဆိုတာရရွာမှာလူငယ်ပိုင်းမှာဩဇာအနာရှိတယ်ရွာလေးမှာအဲဒီမှာသူ့ကိုညွန်ကြားတယ်သူ့ညွန်ကြားတဲ့အခါကလည်းကြတော့ကဲသူလည်းပဲ ဩဇာအာဏာရှိတဲ့ပုဂ္ဂိုလ်တွေရဲ့ညွှန်ကြားချက်အတိုင်းပဲသူအလုပ်လုပ်ရမှာဆိုတော့ကဲကန္နသားတွေစုပြီးတော့ဒီကိုယ်တော်ခဲနဲ့ပေါက်ရမယ်။အဲဒီမှာခဲနဲ့ငရိုးရွာကိုမနေနိုင်အောင်ခဲနဲ့ပေါက်ထုတ်ရမယ်။ခဲနဲ့ပေါက်ထုတ်ရမယ်ဆိုပြီးတော့စီစဉ်ပြီးတော့ထားလိုက်တယ်ဘယ်နည်းပြရကြရင်အဲဒီမှာဆရာတော်ဘုရားကြီးရဲ့ညမဖြစ်တဲ့ပုဂ္ဂိုလ်ကအိမ်မှာအဖေဖြစ်တဲ့ပုဂ္ဂိုလ်ကိုတိုင်းနေတယ် ဖေးငိုယိုပြီးတော့ဥစဉ်ကိုပြောပါဦးဒီတရားတွေကိုဒီမှာရရွာမှာရှိတဲ့သံဃာတော်များကလည်းမလိုလားဘူးလူတွေကလည်းပဲမလိုလားဘူးအဲဒီလိုသူများမကြိုက်တဲ့တရားတွေကိုမပြပါနဲ့လို့တမီးကပြောတယ်ဥစဉ်က ပြောမရဘူး ငါခုတရားငါပြနေတဲ့တရားတွေဟာမြတ်စွာဘုရား ကိုယ်တိုင်ဟောကြားထားတဲ့တရားတွေဘုရားဟောတရားတွေကိုငါဟောပြနေတာသင်ပြနေတာငါကိုယ်တိုင်ငါဟာငါတီထွင်ပြီးတော့ပြနေတာမဟုတ်ဘူးတဲ့ဒါကြောင့်မို့တကယ်လို့ဥစဉ်ကိုတရားတွေပြလို့ရှိရင်ရွာကဒီလိုကာလသားတွေကခဲနဲ့ပေါက်မလို့တဲ့ကိစ္စမရှိပါဘူးပေါက်ပါစေသူတို့လာတာမြင်မြင်တယ်လို့ပဲရှုမှတ်မယ် လာတာမြင်ဘယ်လိုရှုမှတ်မှာလဲလေမြင်တယ်မြင်တယ်လို့ပဲရှုမယ်တကယ်လို့မိမိကိုခဲနဲ့ပေါက်လို့မှန်ရင်လည်းပဲနာတော့နာတယ်နာတယ်လို့ပဲရှုမှတ်မယ်ဓမ္မစီဆရာတော်ဘုရားကြီးရဲ့အဖြေပဲအဲ့ဒီလိုပြောတဲ့အကြောင်းကိုသမီးဖြစ်တဲ့ပုဂ္ဂိုလ်ကအဖေကိုငိုးတိုင်တယ်အဲ့ဒီလိုငိုပြီးတိုင်နေတဲ့အချိန်မှာပဲ ကာလသားခေါင်းဆောင်ဖြစ်တဲ့ပုဂ္ဂိုလ်ကအိမ်ဘေးကဖြတ်သွားအိမ်ဘေးကဖြတ်သွားရင်ဒီတန်ကိုကြားတော့တေချာနားဆိုင်ပြီးရက်ပြီးထောင်းတယ်ထောင်းလိုက်တဲ့အခါမှာသူသဘောပေါက်သွားတယ်ဟာဒါသူတော်ကောင်းမှလက်ခံနိုင်တာသူတော်ကောင်းမှသိခံနိုင်တာဒီပုဂ္ဂိုလ်ဟာငါတို့ရွာသားဆွေကြီးမျိုးကြီးတကယ်တမ်းသာတရား မရှိလို့ရှိရင် မင်းတို့လာလို့ရှိရင်ငါမှလည်းဆွေနဲ့မျိုးနဲ့မင်းတို့ကတုံးတဲ့လာရင်ငါဒါနဲ့ခံမယ်ဒါနဲ့လာရင်တခုခုနဲ့နိုင်တဲ့ဟာနဲ့ခံမယ်ဆိုတာမျိုးဖြစ်မယ်ဆွေရင်းစုကြီးမျိုးကြီးပဲဒါပေမဲ့ကြည်စမ်းတကယ်လို့ခဲနဲ့ပေါင်းမဲ့ပုံကိုယ်တွေလာတာမြင်ရင်လည်းမြင်တယ်လို့ပဲယူမှတ်မယ်ခဲနဲ့ပေါက်ကြလို့ရှိရင်လည်းပဲမိမိကိုမှန်လို့ထိလို့ရှိရင်လည်းနာရင်နာတယ်လို့ပဲယူမှတ်မယ်ဒါသူတော်ကောင်းမှသိခံနိုင်တာ တရားရှင်မှသိခံနိုင်တာဒါငါတို့ဒီပုဂ္ဂိုလ်ဟာတကယ်တရားပြည့်စုံနေတဲ့ပုဂ္ဂိုလ်ပဲကိုလုံလုံမဖြစ်တော့ဘူးဆိုပြီးအဲ့ဒီမှာကန္နသားတွေအလုံးပြန်ခေါ်ပြီးတော့ဒီအစီအစဉ်ကိုဖျက်တယ်ဆိုပြီးဖျက်သိမ်းပြလိုက်တာတကယ်တော့ဒီတတိပဋ္ဌာန်တရားတွေပေါ်ထုတ်ပြီးတော့ဟောကြားလာခဲ့ရတာလွယ်လွယ်ကူကူလေးလာခက်ခက်ခဲခဲလာဗျာတကယ်ခက်ခက်ခဲခဲပေါ်ထုတ်ခဲ့ရတာပါလွယ်လွယ်လေးပေါ်ထုတ်လာခဲ့တာမဟုတ်ပါဘူး ဒါကြောင့်မို့ဘုန်းကြီးတို့အခုယောဂီတို့ဒီတတိပဋ္ဌာန်ကျင့်စဉ်ကိုကျင့်ခွင့်ရလိုက်တာသိကိုကံကောင်းတယ်သိကိုကံကောင်းတယ်အခုဆိုရင်မိမိတို့တွေမဟုတ်ဘူးတနိုင်ငံလုံးတစ်ကမ္ဘာလုံးကြီးစွာရှင်မာစီဆရာတော်ဘုရားကြီးရဲ့ဟောပြောညွှန်ပြချက်တလောက်တည်းမဟုတ်ဘူးဆရာတော်ဘုရားကြီးရဲ့သိခံမှုဟာကဘာကျော်အောင်သိခံခဲ့တဲ့သိခံမှုတွေရှိတယ်။ဒါလည်းပဲအကြောင်းညွှန်ရင်ဘုန်းကြီးထည့်ပြောသွားမယ်။အဲ့ဒီမှာ ရာတော်ဘုရားကြီးဟာဒီလိုသိခံပြီးတော့ရှုမှတ်မှုလေးနဲ့ပဲလာသမျှမြင်တော့မြင်တယ်မိမိကိုထိတော့နားတော့နားတယ်မှန်တော့မှန်တယ်စသည်ဖြင့်ရှုမှတ်မယ်ဆိုပြီးတော့အဲ့ဒီလိုအဖြေလေးနဲ့ဒီအဖြေကိုဒီမှာနှမဖြစ်တဲ့ပုဂ္ဂိုလ်ကဘယ်လို့မှပြောမရတဲ့အခါအဖြေကိုတိုင်ပြီးတားခိုင်းတဲ့အခါမှာခေါင်းဆောင်ပြီးဆောင်ရွက်မဲ့ပုဂ္ဂိုလ်ကိုယ်တိုင်ကြားရတဲ့အခါကျတော့မှစိတ်တည်ပြောင်းသွားပြီးတော့ဒါဟာတရားရှင်ဖြစ်တယ်တရားပြည့်စုံတဲ့ပုဂ္ဂိုလ်ဖြစ်တယ် ပြည့်စုံလို့သာဒီလိုသိခံနိုင်တယ်ငါတို့အမှားကြီးတစ်ခုကျူးလွန်မိတော့မလို့ဆိုပြီးတော့အဲ့ဒီမှာချိန်မိတားဆီးပြီးတော့လုံးဝရှောင်ကျင်ခဲ့ပါတယ်အဲ့ဒီလိုခက်ခက်ခဲခဲပေါ်ထုတ်ခဲ့ရတယ်ဆိုတာကိုလည်းပဲဒါကဘုန်းကြီးတို့တဆင့်စကားတဆင့်နာဘုန်းကြီးကြားရတာပါဒါဘုန်းကြီးကိုယ်တိုင်မြင်တာသိတာမဟုတ်ပါဘူးအဲ့ဒီမှာအဲ့ဒီခေအဲ့ဒီခါကကြုံတွေ့ခဲ့ရတယ်အဲ့ဒီမှာဥပဒကတရားကြီးတူကနေပြီးတော့ပြောပြလို့ ရှင်ဘုရားကြီးဒီသတိပဋ္ဌာန်တရားကဒီလိုခက်ခက်ခဲခဲဖြစ်ခဲ့ရတာဒါဒီဆရာတော်ကြီးဆိုတာဒီရွာသားစစ်စစ်ဘုရားဒါတောင်မှအဲ့ဒီချိန်တုန်းကဒီလိုဖြစ်ခဲ့ရတယ်ဆိုတော့ကိုပြောပြဘူးလို့အခုဘုန်းကြီးကတဆင့်ဖောက်တဲ့ချားပြီးတော့ဒီသတိပဋ္ဌာန်တရားကျင့်စဉ်တွေကိုမိမိတို့ကလွယ်လွယ်ကူကူလေးကျင့်ကြရတာမဟုတ်ဘူးဆိုတာလေးကိုသဘောပေါက်စေခြင်းလို့ပါနောက်ပြီးတော့အဲ့ဒီကနေပြီးတော့တရားတွေပြလိုက်တာနောက်ဘုန်းကြီးတို့ဝန်ကြီးချုပ်ဥနုကိုယ်တိုင် ရန်ကုန်မြို့ကိုပင့်တယ်အဲ့လိုဝန်ကြီးချုပ်ဦးနုကိုယ်တိုင်ရန်ကုန်မြို့ကိုပင့်ဖို့အကြောင်းဟာလည်းပဲဘုန်းကြီးတို့ရန်ကုန်မြို့မှာဟာမစ်တဲ့အဲ့ဒီမှာတထေကြီးစာဦးတွင်တထေကြီးစာဦးတွင်တို့ဗုဒ္ဓနုဂဟအဖွဲ့ကြီးဖွဲ့တယ်ဗုဒ္ဓနုဂဟအဖွဲ့ချုပ်ကြီးဖွဲ့တဲ့အခါမှာကျွန်တော်တို့ရဲ့ဒီအဖွဲ့ဟာဗုဒ္ဓသာသနာနုဂဟအဖွဲ့ချုပ်ကြီးဟာပရိယတ္တိသာသနာပฏิပတ်တိသာသနာ ဒီသာသနာနှစ်ရက်ကို ကျွန်တော်တို့အားပေးပြီးတော့ချီးမြှောက်မယ်ဒီသာသနာနှစ်ရက်ပြုမယ်ပရိယတ္တိသာသနာဆိုတာစာပေဘက်ကပฏิပတ်တိသာသနာဆိုတာတရားဘက်ကအဲတော့ဒီသာသနာနှစ်ရက်ကိုကျွန်တော်တို့ပြုမယ်ဆိုပြီးတော့ဆွေးနွေးကြတိုင်ပင်ကြတယ်အဲလိုဆွေးနွေးတိုင်ပင်ညပြီးတဲ့အခါကလည်းကြတော့ဒီပฏิပတ်တိသာသနာပြုဖို့သာသနာ ပြုပုဂ္ဂိုလ်အင်မတန်ရှားပါတယ် ဒါကမ္မထံဘုန်းကြီးလုံးမဲ့ပုဂ္ဂိုလ်ဟာအင်မတန်ရှားပါပါတယ်ဒါဒီနေ့အချိန်ထိအောင်လဲရှားပါပါတယ်ဓမ္မဂရိက ပုဂ္ဂိုလ်ဟာအင်မတန်ပေါ်များပါတယ်ဒီကမ္မထာနာစရိယကရှားပါတယ်အဲဒီတော့ကမ္မထာနာစရိယဆရာတော်ရှားမယ်ဆိုပြီးတော့တရင်နေစုံစမ်းပြီးရှားတယ်အဲ့ဒီအချိန်ခါကဏ္ဍတုန်းကမြန်မာနိုင်ငံမှာယဟန္တာလို့ကြိုကြားတော်မူခဲ့တဲ့မထေရကြီးတွေရှိပါတယ်ဘုန်းကြီးတို့တန်ဗုဒ္ဓီဆရာတော်ကြီးဆိုတာလေယဟန္တာတမကြိုကြားတော်မူပါတယ် နောက်ပြီးတော့စွန်းလွန်းဆရာတော်ကြီးဆိုတာလည်းပဲယဟန္တာတမကြောကြတော်မူပါတယ်အဲ့ဒီအချိန်မှာရန်ကုန်မြို့ကြီးကိုလာပြီးတော့ဒီဆရာတော်ဘုရားကြီးတွေတရားဓမ္မဟောပြောပေးတတ်တယ်လည်းပဲဖူးကြမျောကြတမျိုးလုံးအုံအုံကြွကြွအဲ့ဒီအချိန်မှာ အဖွဲ့ကတထေကြီးစာအုပ်တွင်ကိုကြံညံပေးတယ်တထေကြီးကျွန်တော်တို့ဒီမှာစွန်းလုံးဆရာတော်ကြီးဆိုတာလည်းပဲယဟန္တာတမကြောကြတော်မူတယ်ဒီဆရာတော်ကြီးပြင့်ပြီးကိုယ်ဝေရရင်မကောင်းဘူးလား တန်ဖို့ဒီဆရာတော်ဘုရားကြီးဆိုတာလည်းပဲယဟန္တာတမယကြောကြားတော်မူတယ်ဒီဆရာတော်ကြီးကိုးကွယ်ဖို့ပင့်ပြီးကိုးကွယ်ရရင်မကောင်းဘူးလားဆိုတော့တတိကြီးကကောင်းရမ်းနေကျွန်တော်ကမြန်မာနိုင်ငံနဲ့သာသနာပြုကျင်တာမဟုတ်ဘူးတဲ့ကဘာတိအောင် ပြုကျင်တာဘယ်တိအောင် ပြုကျင်တာလဲကဘာတိအောင်ကျွန်တော်သာသနာပြုကျင်တာဖြစ်တဲ့အတွက်တဲ့ကျွန်တော်သာသနာပြုနိုင်မဲ့ပုဂ္ဂိုလ်ဟာဒီလောက်အသက်အရွယ်ကြီးသွားလို့မဖြစ်ဘူးတဲ့ အဲ့ဒီလို့ဆိုရင်တထေးကြီးပဲစိတ်တိုင်းကြရှာပါဆိုပြီးတော့အဖွဲကတထေးကြီးကိုပဲပုံအပ်လိုက်တယ်အဲ့ဒီအချိန်မှာတထေးကြီးစာဦးတွင်ဟာဝါတွင်အချိန်ခါကာလကြီးလို့ဆိုပါလေမိုးတွင်ဝါတွင်အဲ့ဒီမှာစကိုင်းတောင်ဘက်ကိုရောက်ပါတယ်စကိုင်းတောင်ဖျားဖူးရင်ချက်သိန်းချောင်းဆိုတဲ့ချောင်းဘုန်းကြီးတို့ဒီနေ့လည်းရှိပါတယ်ချက်သိန်းချောင်းဆိုတာအဲ့ဒီမှာဝင်တဲတယ် တဲတဲ့ခံမှာဒီတထေကြီးစာဥတွေမရောက်ခင်မှာဘုန်းကြီးတို့ရွှေဘုံရေဥဘက်ကတထေကြီးချက်သိန်းတထေဆိုတဲ့ဥပတင်ဆိုဥပတင်ဆိုတာရောက်နေရောက်နေတဲ့အခါကလည်းကြတော့ဟိုကတော့စီစဲဆန်စဲပိုင်ပေါ့လေအဲ့ဒါနဲ့တထေကြီးစာဥတွင်ရန်ကုန်ကနေပြီးတော့ရောက်လာတယ်ဆိုတော့ဧကန်အနေအားဖြင့်ဒီကချက်သိန်းတထေကတထေကြီးစီသွားပြီးဧကန်စကားပြောတထေကြီးဒီလောက်တိုင်းပြည်ကလည်းပဲငြိမ်ငြိမ်သက်သက်မရှိဘူး ငြင်းငြင်းတက်တက်မရှိဘဲနဲ့တထေကြီးဘာကြောင့်ဒီကိုရောက်လာတာလဲဆိုဖះလဲဖူရင်လိမ့်ဥလဲတူရင်ဆိုပါတော့ဗျာလို့ပြောတယ်တဲ့အဲ့ဒီလိုပြောတဲ့အခါကလည်းကြတော့ချက်တင်တထေကတထေကြီးရဲ့ဖះလဲဖူရင်ဆိုတာတော့ဟုတ်ပါပြီလိမ့်ဥတူရင်ဆိုတာဘာကိုဆိုလိုပါသလဲဆိုတော့ကျွန်တော်တို့အခုဗုဒ္ဓသာသနာနှုတ်ကဖွဲ့ချုပ်ကရိတ်တာကြီးတစ်ခုတည်ထောင်တယ် အဲ့ဒီလိုတည်ထောင်တဲ့အတွက်ကြောင့်မူတရားရိပ်တာကိုတရားပြတတ်မဲ့ကမ္မထာဘုံကြီးရှာရင် ကျွန်တော်ဒီလိုဘုရားဖူရင်ထွက်လာခဲ့တာဆိုခမားတို့စီမြန်ဒီလိုကမ္မထာတရားတွေပြတဲ့ပုဂ္ဂိုလ်များမရှိဘူးလားလို့တတိကြီးစာအုပ်သွင်းကမေးတော့အဲ့ဒီမှာခြံသိန်းတတိကဟာကျွန်တော်တို့စီရွှေဘိုနယ်ဘက်တော်ရှိတယ်အဲ့ဒီဆရာတော်ကလည်းယဟန္တာဓမြကြောကြားတော်မူတယ်ရွှေဘိုနယ်ဘက်မှာတတိကြီးမြန် လိုအပ်လို့တရားနာခြင်းရင်ကျွန်တော်ပြင့်ပေးမယ်ဝါတွင်းကြီးပြင့်လို့ရပါမလားဗျာတတိကြီးကမေးတော့တရားဟောဖို့ဆိုရင်ပြင့်လို့ရပါတယ်တရားနာခြင်းလို့ဆိုရင်ခဲဒီလိုဆိုရင်ကျွန်တော်ကိုပြင့်ပေးပါပြင့်ပေးပါဆိုတဲ့အတိုင်းမဟုတ်သေးဘူးတတိကြီးကသူကိုယ်တိုင်သွားပြင့်မယ်ဆိုတော့ချက်တင်တတိဟာတတိကြီးသွားလို့မဖြစ်ပါဘူးဗျာဒီနေ့မြေဒီမှာအခုအချိန်မှာတိတ်ပြီးတော့လုံခြုံရေးအနေနဲ့အခက်အခဲရှိနေပါသေးတယ်ရေဘောပြူရေဘောနေစသည်ဖြင့်ရှိနေပါတယ်ခွန်ကြီးတို့နယ်ဘက်တွေမှာ အဲ့လိုဆိုတော့ကျွန်တော်ပဲသွားပင်ပါမယ်ဆိုပြီးတော့ဘုန်းကြီးတို့မာစီဆရာတော်ဘုရားကိုသွားပင်တယ်သွားပင်ပြီးတော့အဲ့ဒီမှာတရားနာတယ်အဲ့ဒီအချိန်ကမာစီဆရာတော်ဆိုတာဘုန်းကြီးတို့ဒီအထက်နယ်ဘက်မှာရိတ်တာကွယ်ပေါင်းအဲ့ဒီအချိန်တုန်းက340ရှိနေပြီရိတ်တာဌာနကွယ်ပေါင်းပေါ့ရိတ်တာဌာနကွယ်ပေါင်း340ရှိနေပြီဆိုတော့မာစီဆရာတော်ဘုရားရဲ့တရားဟာလည်းပဲဖောင်းမှုပိန်မှုကိုရှုမှတ်ရတဲ့တရားဆိုတော့ဆန်းနေတယ် အဲ့ဒီအချိန်တုန်းကအခေါ်ဝေါ်ပြောရရင်တော့ဖောင်းပိန်တရားလို့ခေါ်တယ်။အဲ့ဒီမှာထင်ရှားနေတော့တရားပွဲကိုကျင့်ပတဲ့အခါကျတော့ဒီစကိုင်းတောင်မှာရှိတဲ့တတောင်ရိုးလုံးရှိတဲ့ဘုံကြီးသီလရှင်အကုန်လုံးဆင့်ပြီးတရားနာတယ်။တရားပွဲကြီးဟာပထမညမှာအိုးကျောင်းဝင်းကြီးတစ်ခုလုံးပေါ့တမေဒေါရယဆိုတဲ့အကျောင်းတိုက်ကြီး အဲ့ဒီသီလရှင်ကြောင်းတက်ကြီးထဲမှာအဲ့ဒီသီလရှင်ကြီးကဘွားဖျားလို့ခေါ်တယ်တက်တရားကျော်ထီအောင်နေသွားတဲ့သီလရှင်ကြီးအဲ့ဒီကြောင်းတိုက်မှာအဲ့ဒီမှာဆရာတော်ဘုရားကြီးတရားပွဲကျင်းပတရားပွဲကျင်းပတဲ့အခါကျတော့ဒီစကိုင်းတောင်ယုံတတော်ယုံလုံးရှိတဲ့ယဟန်တန်ဃာတွေရောသီလရှင်တွေရောနာကြတော့နာမည်ကကြီးတာကိုနာမည်ကြီးတော့နာကြတဲ့အခါကျတော့ဆရာတော်ဘုရားကြီးတရားနာတဲ့အခါကျတော့ဟာဘယ်နှပါလိတရားလဲပြင်းစရာကြီး ဖောင်းတဲ့ပိန်နဲ့ရှုမရမယ်ပြင်းစရာကြီးဟိုနာဘူးတာကအဲ့ဒီချိန်အဲ့ဒီခေတ်ကရက်လက်တရားတွေနာရတာလေတကယ်ကိုဆရာတော်ကြိုင်ဝိုင်းဥအိနကတို့ဘာတို့ညာတို့ဆိုတာအားလုံးလည်းဟိုတရားတွေနားထောင်မှုမှာပါတည်ကြည်တဲ့ပုဂ္ဂိုလ်တွေအဲ့လိုအတန်ကလည်းကောင်းကောင်းနဲ့တခါလေရွတ်ဖတ်ဆူပြောပြီးတော့ဟောတဲ့တရားတွေနာဘူးတာဆိုတော့ဒီမဟာစီဆရာတော်လည်းတရားကအဲ့လိုဟောကောင်းတဲ့ပုဂ္ဂိုလ်လို့ထင်ပြီးတော့လာနာကြတာဒီကြတော့ဆရာတော်ဘုရားကြီးဟာတကယ် ဝိပဿနာစစ်စစ်တရားကိုဟောတယ်တရားဟောတဲ့အခါကျတော့ပိဋကမကြိုက်တော့နောက်ရကြတော့အဲ့ဒီကျောင်းဝင်းကြီးတကွင်းလုံးပြည့်နေတာကတဝက်ပဲရှိတော့တယ်ပိဋကတွေတိုးလာတာလားနဲသွားတာလားနဲသွားတာပိဋကတွေနဲသွားတယ်အဲ့ဒီနဲသွားတဲ့အခါမှာသုံးညပင့်ထားတာဖြစ်တဲ့အတွက်ဆရာတော်ဘုရားရဲ့ဒုတိယညဆက်ဟောတယ်ဒီတိုင်းပဲပုံမပြက်ပဲဒီဝိပဿနာကျင့်စဉ်နေသတိပဋ္ဌာန်ကျင့်စဉ်နေဟောတယ် အဲ့ဒီမှာဒုတိယညကနေပြီးတတိယညကြတော့ဓမ္မယုံမော်ပဲရှိတော့တယ်ဘေးမှာမရှိတော့အဲ့ဒီမှာပြိသက်ကယော့သွားတာလားတိုးလာတာလားယော့သွားတာတဖြည်းဖြည်းယော့သွားပြိသက်ကသာယော့သွားတာဒီပင့်နဲ့ဒီဘုန်းကြီးကမ္မထံဘုန်းကြီးရှာတဲ့စာဥတွင်ကလုံးဝကြိုက်နေပြီသဘောသိကြနေပြီသူကဩဒီဆရာတော်ဟာအလိုနည်းတဲ့ပုဂ္ဂိုလ်ပဲ ဓမ္မစီဆရာတော်ဘုရားကြီးရဲ့အတန်တော်ကိုဘုန်းကြီးတို့ဒီမှာတန်ခါရဏတင်ပွဲကြီးမှာအခုခွေတွေရှိပါတယ်ဒါတွေလည်းလွှင့်လည်းပေးပါတယ်ကြားဖို့မှာပါဆရာတော်ဘုရားကြီးရဲ့အတန်ဟာအတန်ရှိပါတယ်အတန်နဲ့လှုပ်ဟောမယ်ဆိုရင်လေဟောနိုင်တဲ့ပုဂ္ဂိုလ်ဖြစ်ပါတယ်သို့တော်မာသီဆရာတော်ဘုရားပရိသတ်ရဲ့အကြိုက်ကို မလိုက်ဘူးဘုရားအကြိုက်ပဲတရားကိုတရားလိုပဲဝိပဿနာတရားကိုဝိပဿနာရှုပုံနေပဲဟောသွားတယ်အဲဒီမှာဒီတတိကြီးစာဥသွင်ကသဘောကျပြီးနှစ်ချက် အဲ့ဒီမှာတတရညာဘယ်ကမှမလာတော့ဘူးအဲ့ဒီကြောင်းထဲမှာရှိတဲ့သီလရှင်တွေပဲဟောရတယ်တရေကြီးစာဟုတ်သွင်းနေပဲအဲ့ဒီမှာဟောသုံးညပြီးသွားတယ်သုံးညပြီးသွားတဲ့အခါတရေကြီးအာမရသေးဘူးအာမရတာနဲ့ဟိုချက်တင်တတိကိုပြောတဲ့အခါကျတော့ကျွန်တော်နှစ်ညလောက်ဆက်နာခြင်းသေးတယ်ပြင့်လို့ရမလားပြင့်လို့ရပါသေးတယ်ဝါပန်ရက်က9ရက်ဆိုတော့9ညဆိုတော့6ညတိအောင်နေခွင့်ရှိတာပဲတတိကြီးနာမယ်ဆိုရင်ကျွန်တော်လျှောက်တာပေါ့ဆိုပြီး ငါစီဆရာတော်ဘုရားကိုလျှောက်တယ်လျှောက်တော့ဆရာတော်ဘုရားကြီးကဖြစ်ပါတယ်ဆိုပြီးနှစ်ညဆက်ဟောတယ်နှစ်ညဆက်ဟောတဲ့အခါမှာလည်းပဲအဲ့ဒီကျောင်းထဲမှာရှိတဲ့သီလရှင်ပိဋကနဲ့ပဲဟောတယ်တထေးကြီးကတော့အလုံးကြိုက်တရားကိုလည်းကြိုက်တယ်ဟောဖို့ဟောနည်းကိုလည်းကြိုက်တယ်နောက်ပြီးတော့ဆရာတော်ရဲ့အင်္ဂယုတ်ကိုလည်းကြိုက်တယ်ဆရာတော်ဘုရားကြီးကိုကြည့်လိုက်တဲ့အခါမှာတရားဟောတယ်ဆိုရင်ရတောင်လေးကိုင်းပြီးတော့မျက်လွှာချပြီးတော့ဟောနေတယ် နောက်ပြီးတော့ဆရာတော်ဘုရားကြီးရဲ့ခြေဆံလက်ဆံကိုကြည့်လိုက်တဲ့အခါကျတော့လက်ဆံခြေဆံကြီးတွေအမှန်တန်ရှိတယ်။နောက်ပြီးတော့ဆရာတော်ဘုရားကြီးရဲ့နေရွက်တော်ကိုကြည့်လိုက်တဲ့အခါနေရွက်တော်ကြီးတွေအကားကြီး။အဲဒီမှာနှကန်းကိုကြည့်လိုက်တဲ့အခါကျဆရာတော်ဘုရားကြီးရဲ့နှကန်းကပါပါလေး။အဲဒီမှာသူ့ရဲ့အင်္ဂယုတ်ကိုကြည့်ပြီးတော့စာဟုတ်တွင်ကသဘောကျပြီ။ငါပြင့်မဲ့ကမ္မဋ္ဌာန်းဆရာလောဘနည်းတဲ့ပုဂ္ဂိုလ်ဖြစ်တယ် အဲ့ဒီမှာအားလုံးကိုအလိုနည်းတဲ့ပုဂ္ဂိုလ်ဖြစ်တယ်ငါဒီပုဂ္ဂိုလ်ကိုငါရအောင်ပြင်မယ်ဒါဘာမှမလျှောက်ခဲ့ဘူး तू စိတ်ထဲမှာကြက်ပြီးတော့ရွေးသွားရုံလေးပဲရွေးသွားတာအဲ့ရန်နေရွေးပြီးတော့ तू သဘောကျပြီဘယ်မှခီးဆက်เสียမလိုတော့ဘူးပြန်မယ် तू လာရင်ကိုကဖျားလဲဖူးရင်ဘာလဲလေးဦးလဲတူရင်ဆိုတော့ तू လေးဦးရသွားပြီရှစ်ဆက်ပြီးသွားเสียမလိုတော့ तू ပြန်မယ်ပြန်သွား ပြန်သွားပြီးတော့ဒီရန်ကုန်မြို့ရောက်တဲ့အခါကျတော့အစည်းအဝေးခေါ်တယ်ကျွန်တော်တွေ့ခဲ့ပြီကမ္ဘာတန်းဆရာတွေ့ခဲ့ပြီအဲ့တော့တွေ့ခဲ့ပြီဆိုတော့တထေးကြီးဘယ်လိုပြင်မလဲအဲ့ဒါနဲ့ဝန်ကြီးချုပ်ဥနုပါတော့ဥနုတရင်ဝါလာကျွတ်တဲ့အခါမှာရွှေဘိုဘက်မှာမြန်ခရီးစဉ်ရှိပါလားလို့မေးတော့ရှိတယ်ကျွန်တော်ရွှေဘိုဘက်မှာတရင်ကျွတ်တန်နဲ့သွားရမယ်အဲ့ဒီလိုဆိုရင်ဒီဆရာတော်ဒီဆရာတော်ခမညာအဲ့ဒီရောက်တဲ့အခါမှာပင့်ခဲ့ပါဆိုပြီးတော့ တတိကြီးဆာဟုတ်တွင်ကနေပြီးတော့ဝင်းကြီးချုပ်ဥနုကိုမှားလိုက်တယ်တရင်ဝါလာကျွတ်တဲ့ခါကျဝင်းကြီးချုပ်ဥနုကရှူဘူကိုသူ့ရဲ့နိုင်ငံရေးအကြောင်းကိစ္စနဲ့ရောက်လာအဲ့ဒီရောက်လာတဲ့အချိန်မှာမြို့ကမျက်နှာဖုံးပုံကိုယ်တွေတောင်းရှိတဲ့ပုံကိုယ်တွေကကြိုးစိုးပြီးတော့ဖျားလေးပါလေးပို့ကြရတာပေါ့လေအဲ့ဒီမှာဆောင်းဝဲဆရာရှိတယ်ညွန်ကျဲဆရာရှိတယ်လေညွန်ကျန်းအဲ့ဒီမှာဖျားဖူးပို့အဲ့လိုဖျားဖူးပို့တဲ့အခါကျတော့အဲ့ဒီမှာဖျားပေါ်မှာရောက်တဲ့အခါမြို့ကလည်းပဲမြို့ရဲ့ဒီ အကြီးအကဲဖြစ်တဲ့ပုဂ္ဂိုလ်များနေပြီးတော့ဝန်ကြီးချုပ်များဖူးမယ်ဆိုရင်ကျွန်တော်တို့ရွှေဘုံမြို့မှာယဟန္တာပေါ်ထွန်းနေပါတယ်။ဘာပေါ်ထွန်းနေတာလဲ။ယဟန္တာပေါ်ထွန်းနေပါတယ်လို့ပြောတော့အာကျွန်တော်ဖူးကျင်တာပေါ့ဗျာ။ဒါပေမဲ့ဝန်ကြီးချုပ်ဦးလူနေနေကတော့စာအုပ်တွင် ပြောပြီးပြီဆိုတဲ့ကိုသိနေပြီ။သိနေပြီဆိုယဟန္တာပေါ်ထွန်းနေပါတယ်။ဖူးကျင်ပါတယ်ဆိုတော့ဒီလိုဆိုရင်ကျွန်တော်တို့လိုက်ပို့ပါမယ်ဆို အခုအဲ့ဒီဆရာတော်ကြီးဟာအခုရှီဝမြို့ကိုရောက်နေပါတယ်အဲ့ဒီမှာကထိန်ပွဲကျင်းပတဲ့အချိန်ဖြစ်နေတယ်တရင်ဝါလာကျွတ်လို့ကထိန်ပွဲကိုကြွလာတယ်ဆရာတော်ကြီးကအဲ့ဒီမှာဇေတီတော်ရိတ်တာဆိုတာမာစီဆရာတော်ဘုရားကြီးရဲ့ရိတ်တာခွဲပေါ့အဲ့ဒီဇေတီတော်ရိတ်တာရဲ့အဲကထိန်ပွဲကိုကြွလာကြွလာတဲ့အချိန်ဆိုတော့ဒီဇေတီတော်ရိတ်တာဆိုတာကလည်းပဲအဲ့ဒီစောစောကပြောတဲ့ဇေတီတော်ကြီးရဲ့ဘေးလေးမှာဆိုတော့အဲ့ဒီမှာဝင်းကြီးချုပ်ဖူးမယ်ဆိုရင်ဒီရိတ်တာမှာရောက်နေပါလေဆိုပြီးအဲ့ဒီမှာဝင်ဖူးတာ ထိုးတဲ့အခါကလည်းကြတော့ဝန်ကြီးချုပ်ဦးနုကနေပြီးတော့ဆရာတော်ဘုရား တပည့်တော်တို့အောက်ပြည်အောက်ရွာကိုလည်းသာသနာပြုကြွတော်မူပါဗျာပင့်တာတတိကြီးစာအုပ်တွင်တော့ကမပင့်ခဲ့သေးဘူးရှာလို့ तू တွေ့သွားတာပဲရှိတယ်အကျဉ်းအဖွဲရဲ့ဆုံးဖြတ်ခြင်းနဲ့ဝန်ကြီးချုပ်ဦးနုကနေပြီးတော့အခုမှလျှောက်ထားပင့်တာအဲ့လိုပင့်တဲ့အခါကလည်းကြတော့မာစီဆရာတော်ဘုရားကြီးကိုတပည့်တော်တို့အောက်ပြည်အောက်ရွာနဲ့သာသနာပြုကြွတော်မူပါဗျာဆိုတော့ မာသီဆရာတော်ဘုရားကြီးမေးတဲ့မိကုံကတရားအထုတ်မဲ့ပုဂ္ဂိုလ်ရှိသလားတဲ့ဒါပဲမေးတယ်တရားအထုတ်မဲ့ပုဂ္ဂိုလ်ရှိသလားဆိုတော့ရှိပါတယ်ဘုရားရှိရင်ကြွပါမယ်တရားဟောဖို့မဟုတ်ဘူးနော်တရားအထုတ်မဲ့ပုဂ္ဂိုလ်တွေကိုတရားပြဖို့ဆရာတော်ဘုရားကြီးကြွမှာအေးအဲ့ဒီကြတော့မှဒီလိုဆိုရင်အခုကြွရမလားကြည့်နော်များသောအားဖြင့်ဘုန်းကြီးတို့အခုဘယ်ပုဂ္ဂိုလ်ဘယ်တန်ခါပဲဖြစ်ဖြစ် ဘယ်နှရက်ဘယ်နှလစသည်ပင့်ကြည့်ဟိုပစ္စည်းလေးလိုသေးလို့ဒီပစ္စည်းလေးလိုသေးလို့ပဲနေ့ကြမှာကြွားပါရစေအခုမာသီဆရာတော်ဘုရားကြီးဟာစိတ်ကုံကနေကြွလာတာဒီရန်ကုန်ကဒီဝန်ကြီးချုပ်ဥနုပင့်လို့ကြွမှာမဟုတ်ဘူးကြွလာတာမဟုတ်ဘူးကထိန်ပွဲဘာပွဲကြွလာတာလဲကထိန်ပွဲကိုတရားဟောပေးကိုကြွလာတယ်ဆိုတော့ပစ္စည်းပစ္စည်းအရေးပါရလားဆရာတော်ဘုရားကြီးဟာကြွနေရကြွရနေရတိုင်းမှာတပိတ်လွယ်တယ် င်္ကန်း30နဲ့အဲ့ဒီမှာပြိခရာနဲ့ပဲဒါနဲ့ကိုပြိခရာနဲ့ကိုကြွလင်းရှိတယ်အဲ့တော့နှစ်ထပ်သင်္ကန်းပခုံးပေါ်တင်တပိတ်လွယ်ပြီးကြွလာရတောင်ခံပြီးကြွလာဘာမှမပါအဲ့ဒီမှာဘာမှမပါပဲနဲ့အခုဒီရောက်လို့ဝန်ကြီးချုပ်ဦးနုကပင့်တော့အာထုံမဲ့ပုဂ္ဂိုလ်ရှိပါတယ်ဖះဆိုတော့ဒီလိုဆိုရင်အခုကြွရမလားတဲ့အခုတပည့်တော်ကိစ္စဝိစ္စလေးတွေနိုင်ငံနိုင်ငံအတွက်ဆောင်ရွက်เสียရှိပါသေးတယ်ဗဒီနေ့ကျရင်ဆရာတော်ဖះကြီးကြွတော်မူပါဗျာဆို စိတ်ခွန်တောင်မပြန်ဘူးအဲ့ဒီဒီမှာကထိန်လာတဲ့သင်္ကန်းနဲ့တပိန်းနဲ့ပဲရန်ကုန်ကိုလိုက်လာခဲ့တာကဲဘာပစ္စည်းမှမပါအောင်အဲ့ဒီလောက်ထိအောင်တရားပုံမှာပေါင်းမြောက်ပြီးတော့ဝိနည်းသိက္ခာပုဒ်နဲ့အညီကျေးဇူးတော်ရှင် မာစီဆရာတော်ဘုရားကြီးကနေလာပြီးတော့မှအဲ့ဒီမဟာစီသာသနာရိပ်တာအဲ့ဒီချိန်တုန်းကမဟာစီမဟုတ်ဘူးသာသနာရိပ်တာတဲ့။ဘာရိပ်တာတဲ့လဲ။အေးအဲ့ဒီမှာသာသနာရိပ်တာလို့ပဲအမည်ရှိတယ်အဲ့ဒီဖွဲ့ချုပ်က။ တည်ထောင်ထားတဲ့ရိတ်တာအခုမာစီဆရာတော်ဘုရားကြီးကိုပင့်ပြီးတော့တရားတွေပြတဲ့အခါကြတော့မှအောင်မြင်လာတဲ့အခါကြတော့မှမာစီသာသနာရိတ်တာဆိုတာဖြစ်သွားတာအဲ့ဒီမှာသာသနာပြုတာပထမဦးဆုံးတရားစခန်းမှာ25ယောက်ပဲရှိတယ်ဘယ်လောက်ရှိလဲ25ယောက်အဲ့ဒီမှာ25ယောက်နဲ့စပြီးတော့မာစီဆရာတော်ဘုရားကြီးတရားပြခဲ့ပါတယ် အဲ့ဒီအချိန်တုန်းကဆိုရင်တရားအထုတ်တဲ့ပုဂ္ဂိုလ်ဟာကိုအိုးကိုခွန့်နဲ့ကိုဟာကိုချက်ပြုတ်စားပြီးတော့အထုတ်ကြရတာပါဒီတိုင်းချက်ပြုတ်ကြွေမွေကိုဟာကိုဒီမှာဇွန်ကန်စားရတဲ့အစဉ်မျိုးမဟုတ်ပါဘူးချက်ပြုတ်ကိုယ်တိုင်ချက်ပြုတ်ပြီးတော့မနဲ့အာယုံဓမင်းဦးလေးတို့တဲအင်းကပန်းလာတဲ့အဲ့ဒီငပိကြုံက6ကြောဒါလေးနဲ့ပဲအဲ့ဒါမနဲ့အာယုံလည်းဒါလေးပဲဖုံးပြီးနေလေဆိုရင်လည်းပဲချက်စရာမလိုတော့ရင်သွေးဦးလေးတစ်လုံးတဲပြီးတော့ ရင်နှွေးလေးနဲ့ဒါပဲစားပြီးတော့တရားကိုပဲစောင်းပေးပြီးတော့အာထုတ်ကြအဲ့ဒီလိုနဲ့ခက်ခက်ခဲခဲဖော်ထုတ်လာခဲ့လို့ဒီကနေ့ဒီတတိပဋ္ဌာန်ကျင့်စဉ်တရားတော်ကြီးဟာကဘာတိအောင်ကြော်ကြားလာပါတယ်ကဘာတိအောင်ကြော်ဖို့ဆိုတာလည်းပဲဒီကြားထဲမှာသိခံရတာတွေအများကြီးရှိသေးတယ်မာစီဆရာတော်ဘုရားကြီးသိခံပြီးသာသနာပြုခဲ့တာတွေအများကြီးရှိသေးတယ်အဲ့တော့အဲ့ဒီလိုခက်ခက်ခဲခဲကဖော်ထုတ်လာခဲ့တဲ့ဒီတတိပဋ္ဌာန်တရားတွေကျင့်စဉ်တွေကိုမိမိတို့ကျင့်ခွင့်ရတယ်ဆိုတော့ မိမိတို့ကိုယ်တိုင်ဟာကံကောင်းတဲ့ပုဂ္ဂိုလ်တွေလားကံဆိုးတဲ့ပုဂ္ဂိုလ်တွေလားအင်မတန်ကံကောင်းတဲ့ပုဂ္ဂိုလ်တွေဘုန်းကြီးတို့တော့အင်မတန်ကံကောင်းတယ်လို့ကိုယ့်ဟာကိုယ်ပဲယုံကြည်တယ်အဲဒီတော့ဒီသတိပဋ္ဌာန်တရားတွေကိုဒီလိုကံကောင်းထောက်မှလို့ဒီလိုဆရာကောင်းတမားကောင်းကို အမိခိုရလို့ဒီတရားနိလန်းနေအာထုခွင့်ရတယ်ဆိုတော့အာထုတဲ့အခါမှာပို့ပို့တဏ္ဍာအာထုရမှာလားတကယ်ကြိုးကြိုးစားစားအာထုရမှာလား အေးရတဲ့အချိန်လေးကိုဘုန်းကြီးတို့ကြိုးကြိုးစားစားအားထုတ်စေခြင်းပါတယ်။ဘာကြောင့်လဲဆိုတော့အခုဘုန်းကြီးတို့လမ်းအားထုတ်တဲ့ပုဂ္ဂိုလ်တွေဟာဘယ်ပုဂ္ဂိုလ်မှအလတ်တဲ့ပုဂ္ဂိုလ်တွေမဟုတ်ပါဘူး။ဒီနိုင်ငံမှာဆိုတာကအင်မတန်ကို အချိန်ကဆင်းရဲပါတယ်။အချိန်ဆင်းရဲတဲ့ထဲကနေပြီးတော့မိမိတို့ခွင့်နေယူယူပြီးတော့ဒီမှာတရားတွေလမ်းအားထုတ်ကြတာဆိုတော့မိမိတို့ရတဲ့အချိန်လေးရတဲ့အခွင့်အရေးလေးတော့ဖြင့်လက်လွတ်မခံမဲနဲ့ ဒီသတိပဋ္ဌာန်ကျင့်စဉ်ကိုပြည့်ပြည့်စုံစုံကြိုးစားပြီးတော့ကျင့်မယ်လို့စိတ်ထဲမှာဆုံးဖြတ်ပြီးတော့မနေ့ကပြောခဲ့တယ်ဗါတဲ့ဘူ၅ပါးဥစည်းပြီးတော့အထုတ်မယ်ဗါ၅ပါးဥစည်းအထုတ်မယ်ဘူ၅ပါးဥစည်းပြီးတော့အထူးအဖြင့်တဏှာဆိုတဲ့ဘူကိုအထူးပြုပြီးတော့ကြိုးစားရအောင်တဏှာဆိုတာယုံကြည်မှုတဏှာဆိုတာဗာလဲအဲ့ဒီယုံကြည်မှုအားကောင်းရင်ကြိုးစားအထုတ်မှုဝိရိယရောအာမကောင်းဘူးလား ဝရိယအားကောင်းရင်ရှုမှတ်မှုတတိအားကောင်းလာမယ်တတိအားကောင်းလာရင်တည်ကြည်မှုတမာရီအားကောင်းလာမယ်တမာရီအားကောင်းလာတာနဲ့မြတ်ဉာဏ်နေဟာတုံးမလားထက်မလားထင်မြင်လာမယ်ဒါကြောင့်မို့ဘုန်းကြီးတို့ဒီကာယ ानु ပဒနာတတိပဋ္ဌာန်မနေ့ကရှုမှတ်ပုံလေးပြောခဲ့ပြီဒီကနေ့ဘုန်းကြီးဝေဒနာ ानु ပဒနာတတိပဋ္ဌာန်ရှုမှတ်ပုံလေးကိုချင်းချင်းချုံးပြီးတော့ပြောပြမယ်အဲဒီတော့ဝေဒနာ ानु ပဒနာနဲ့စပ်ပြီးတော့ဝေဒနာအနုပဒနာတဲ့ ဝေဒနာဆိုတာခံစားမှုပါဝေဒနာဆိုတာဘာလဲအနုဆိုတာအကျဉ်းငိမ်အဖန်မှန်အထထပတ္တနာဆိုတာရှုတာပွားတာအာထုတ်တာဝေဒနာနုပတ္တနာဆိုတာခံစားမှုလေးကိုထခါထခါထခါထခါရှုနေတာပွားနေတာအာထုတ်နေတာဒါကြောင့်မို့ဝေဒနာလေးတစ်ခုပေါ်လာလို့ရှိရင်ရှုတဲ့အခါမှာ တကြိမ်တစ်ခါပဲရှုရမှာလားထပ်ခါထပ်ခါရှုရမှာလားထပ်ခါထပ်ခါရှုမှပိုသိမှာပေါ့ဝေဒနာရှုတဲ့အခါမှာလည်းပဲပျောက်အောင်ရှုရမှာလားသိအောင်ရှုရမှာလားသိအောင်ရှုပြီဆိုတဲ့ကူကထပ်ခါထပ်ခါထပ်ခါထပ်ခါရှုစာတပုတ်ကိုဘုန်းကြီးတို့ယောဂီများ ဖတ်တဲ့အခါမှာတစ်ခေါက်နဲ့မမှတ်မိရင် နောက်တစ်ခေါက်မဖတ်ရဘူးလားနောက်တစ်ခေါက်မမှတ်မိသေးဘူးဆိုရင် နောက်တစ်ခေါက်မဖတ်ရဘူးလားထက်ခါထက်ခါဖတ်တော့အဲ့ဒီစာရဲ့သဘောအတိတ်ပဲအကုန်လုံးသဘောမပေါက်ဘူးလားအဲ့ဒီလိုပဲအခုဝေဒနာလေးကိုရှုပြီးခေခန္ဓာကိုယ်မှာအခုထိုင်ပြီးတော့ယောဂီတို့ကာယ ानु ပဒနာဖြစ်တဲ့ကိုယ်မူရာလေးတွေဖြစ်တိုင်းရှုနေတယ်ဥပမာအဖြစ်ပင်တိုင်ကမ္မထမ်းဖြစ်တဲ့ဖောင်းအာယုံပင်အာယုံလေးကိုရှုနေတယ် အဲ့ဒီဖောင်းမှုအာယုံပင်မှုအာယုံလေးကိုယောဂီရှုနေတဲ့အခါ15မိနစ်မိနစ်20အခုဒီမှာဒီနိုင်ငံမှာနေကြတဲ့ပုဂ္ဂိုလ်များများသောအားဖြင့်ခုံနဲ့ထိုင်ကြတာများတော့အောက်ကိုတင်းမလင်းခွေထိုင်တဲ့အခါမှာအခက်အခဲတွေအများကြီးရှိပါတယ်။အဲဒီတော့ဝေဒနာတွေကအောက်ပိုင်းကဖြစ်တယ်အလယ်ပိုင်းကဖြစ်တယ်အထက်ပိုင်းကဖြစ်တယ်။အထူးအားဖြင့်အောက်ပိုင်းကဝေဒနာပေါ့။ထိုင်ထိုင်ရတဲ့အထိုင်ကကိုယ်ကထိုင်နေမကြတဲ့အတွက်ကြောင့်မို့အဲဒီမှာ ဒီပေါင်ရင်းကလည်းပဲဝေဒနာတက်တတ်ပါတယ်ဒူးမှလည်းပဲဝေဒနာတက်တတ်ပါတယ်အောက်ကခြေမျက်စိမှလည်းဝေဒနာတွေတက်တတ်ပါတယ်အဲ့ဒီလိုအောက်ပိုင်းကဝေဒနာလေးတွေဖြစ်လာရင်ဖြစ်လာတဲ့ဝေဒနာလေးကိုထပ်ခါထပ်ခါရှုရမှာအဲ့တော့ဝေဒနာမှလည်းပဲမြတ်စွာဘုရားကသုံးမျိုးဟောခဲ့တယ်ဒုက္ခံဝဝေဒနာဝေရယမာနောဒုက္ခံဝေဒနာ ဝေရယမိတိပသနာတိ ဒုက္ခံဝဝေဒနာဝေရယမနောဒုက္ခံဝေဒနာဝေရယမိတိပ္ပသနာတိအဒုက္ခမတုခံဝဝေဒနာဝေရယမနောအဒုက္ခမတုခံဝဝေဒနာဝေရယမိတိပ္ပသနာတိဒုက္ခံဝဝေဒနာဝေရယမနောဒုက္ခံဝေဒနာဝေရယမိတိပ္ပသနာတိဆိုတာချမ်းသာတဲ့ခံစားမှုလေးဖြစ်လာရင်အဲ့ဒီချမ်းသာတဲ့ခံစားမှုလေးကိုရှုတဲ့ ဒုက္ခဝဝေဒနာဝေဒယမှာတော့ဆင်းရဲတဲ့ခံစားမှုလေးဖြစ်ပေါ်လာရင်အဲ့ဒီဆင်းရဲတဲ့ခံစားမှုလေးရှုတဲ့ရှုတဲ့အခါမှာသိအောင်ရှုဘာဖြစ်အောင်ရှုရမှာလဲအလေအလတ်ခံစားမှုလေးဖြစ်လာရင်လေအလေအလတ်ခံစားမှုလေးကိုသိအောင်ရှုတဲ့အဲ့ဒီခံစားမှုလေး၃မျိုးရှုပုံကိုကျေးဇူးရှင်ဆရာတော်ဘုရားကြီးကဒီမှာဆောင်းပုံလေးပေးထားတယ်ဆိုကြည့်ရအောင်ကောင်းဆိုးလက်ပါ ဝေဒနာပေါ်ရာတိယမည်ကောင်းဆူလပ်ပါဝေဒနာပေါ်ရာတိယမည်နှာခေါင်းလုံးဆူကြည့်ပါ ခေပေါ်တဲ့ခံမှာကောင်းပေါ်ပေါ်အဆူပေါ်ပေါ်အလေလတ်ပေါ်ပေါ်ပေါ်တဲ့ဝေဒနာလေးကိုသိရမှာတယ်သိနေအောင်ယောဂီပုဂ္ဂိုလ်ကရှုကြည့်နေရမှာအဲဒီလိုခံစားမှုဝေဒနာလေးကို ရှုကြည့်တဲ့အခါမှာဘုန်းကြီးတို့ယောဂီများစိတ်ကိုပျောက်ချင်တဲ့လောဘစိတ်ဥစည်းပြီးတော့အတင်းမရှုပါနဲ့ဝေဒနာကို ရှုတဲ့အခါမှာစိတ်ကလေးကိုလျှော့ချပေး စိတ်လေးကိုဘယ်လိုထားမလဲစိတ်ကလေးကိုလျှော့ချတာလျှော့ချထားပြီးတော့အဲ့ဒီဖြစ်ပေါ်နေတဲ့ခံစားမှုလေးကိုရှုအဲ့ဒီခံစားမှုကလည်းဘုန်းကြီးတို့ယောဂီများအခုစပြီးတော့အာထုဆပုဂ္ဂိုလ်မှာအကောင်းဝေဒနာရဲ့အဆိုးဝေဒနာရဲ့အရလတ်ဝေဒနာရဲ့ဒီဝေဒနာသုံးမျိုးမှာဘယ်ဝေဒနာပိုထင်ရှားလဲအဆိုးဝေဒနာဆိုတော့ဒုက္ခဝေဒနာပေါ့ဘာဝေဒနာလဲ အဲ့ဒီဒုက္ခဝေဒနာကပိုထင်ရှားနေရင်အဲ့ဒီဆင်းရဲတဲ့ဒုက္ခဝေဒနာကိုရှုသိအောင်ရှုဘာဖြစ်အောင်ရှုရမလဲသိအောင်ရှုသေချာရှုရှုတဲ့အခါမှာဘုန်းကြီးစောစောကပြောတဲ့အတိုင်းစိတ်လေးကိုလျှော့လျှော့ပြီးတော့အဲ့ဒီခံစားနေရတဲ့နေရာလေးကိုအာယုဆိုင်ဆိုင်ပြီးတော့တစ်ချက်ချင်းလေးရှုဥမာအပြင်တင်မနေရာလေးကပူနေတယ်ဆိုရင်အဲ့ဒီပူမှုအာယုလေးပေါ်မှာစိတ်လေးစိုက်ထား ရေပူရေဖြည်းဖြည်းချင်းလေးရှုမယ်အဲ့ဒီရှုစိတ်ကလေးကလည်းပဲပူတဲ့အာယုံလေးပေါ်မှာစိုက်ကြနေရမယ်တဲပုံလေးပေါ်မှာဒူချောင်းလေးစိုက်လိုက်တဲ့ကံမှာတစ်ချက်ပြစ်စိုက်လိုက်တစ်ချက်နစ်ဝင်သွားတယ်လို့စိုက်ဝင်သွားတယ်လို့ပဲမိမိရဲ့ရှုစိတ်ကလေးဟာလည်းပဲအဲ့ဒီဝေဒနာခံစားမှုလေးပေါ်မှာစိုက်ကြသွားအောင်ရှုမယ်ပူတယ်ဆိုရင်အဲ့ဒီပူတဲ့အာယုံလေးပေါ်မှာစိုက်ကြနေရမယ် နာရင်နာတဲ့အာယုလေးပေါ်မှာနာရေနာရေစိုက်ကြနေရအဲ့ဒီမှာတစ်ချက်မှလိုက် နောက်တစ်ခါတဏှာလေးပေါ်လာလိုက်တစ်ချက်မှလိုက်နောက်တဏှာလေးပေါ်လာလိုက်တစ်ချက်မှလိုက်နောက်တဏှာလေးပေါ်လာလိုက်အဲ့ဒီလိုပေါ်လာတာလေးကိုယောဂီပုဂ္ဂိုလ်ဟာသိနေတယ်ရှုမှတ်တိုင်းရှုမှတ်တိုင်းဟာမှတ်လေတိုးလေမှတ်လေတိုးလေမှတ်လေတိုးလေစပြီးတော့တမာရီ ထူထောင်စအာထုဆပုဂ္ဂိုလ်ပေါ်လာတဲ့အခါမှာ ဝေဒနာက ရှုမှတ်တဲ့အခါမှာပျောက်သွားမှလားတိုးလာမှလားဒါပေမဲ့တချို့ယောဂီကပြောတယ်လေတကယ်တော့ဝေဒနာတွေမပေါ်ဘူးလားဆိုပေါ်တယ်ဖေဘယ်လိုတုံးဆိုတော့မှန်လိုက်ရင်ပျောက်သွားတယ်ပြောနေတယ်တကယ်တတိအတ္တမရိယာမကောင်းသေးရင်မှတ်လို့ပျောက်ပါမလားမပြောက်ဘူးမှန်လေတိုးလေမှန်လေတိုးလေမှန်လေတိုးလေအဲ့ဒီတိုးနေတာလေးကိုသိနေတာဟာညံပဲတိုးနေတာလေးသိတာပါလေ ဘုန်းကြီးတို့ယောဂီများကပျောက်သွားမှညာလို့ထင်တာပဲပျောက်သွားတာသိမှညာလို့ထင်တာမဟုတ်ဘူးသိမှုပဲဝိပဿနာရဲ့တရားကိုကသိမှုပညာပဲအဲ့တော့တိုးလာတာလေးကိုတစ်ချက်မှလိုက်တစ်ချက်တိုးလိုက်တစ်ချက်မှလိုက်တစ်ချက်တိုးလိုက်တစ်ချက်မှလိုက်တစ်ချက်တိုးလိုက်တိုးနေတာလေးသိတယ်ဘုန်းကြီးတို့အခုဒီမှာဆရာဝန်ကြီးတွေလည်းပါခြင်းပါမယ်ဒီထဲမှာအဲ့ဒီမှာဒီလူနာတယောက်ကိုတွေ့တဲ့အခါမှာပထမဦးဆုံးသွေးပေါင်ချိန်တယ်သွေးပေါင်ချိန်တဲ့အခါမှာမိမိရဲ့ဒီမှာ ပရဒိုင်လေးကိုထောင်လိုက်တယ်ထောင်ပြီးတော့လူနာရဲ့လက်မောင်းကိုပတ်လိုက်တယ်ပတ်ပြီးတော့မိမိကလေလုံးလေးကိုတခါတည်းဝဲဦးလေးပိတ်ပြီးတော့ကန်လိုက်တယ်ကန်ပြီးတော့အဲ့ဒီမှာနှိပ်လိုက်တဲ့အခါကျတော့ဟိုးပရဒိုင်လေးကတစ်ချက်နှိပ်လိုက်ရင်ပရလေးကဘယ်လိုဖြစ်သွားလဲတက်သွားတစ်ချက်နှိပ်လိုက်တစ်ဆင့်တက်သွားလိုက်တစ်ချက်နှိပ်လိုက်တစ်ဆင့်တက်သွားလိုက်အခုဝေဒနာကိုစပြီးတော့ရှုတဲ့ယောဂီပုဂ္ဂိုလ်သိတာနဲ့သိတူတာပဲ။ တစ်ချက်မှန်လိုက်ဟိုကတစ်ချက်မှန်လိုက်တိုးလာလိုက်တစ်ချက်မှန်လိုက်တိုးလာလိုက်တိုးတယ်လို့ပဲဒီကလည်းပဲတစ်ချက်နှိမ့်လိုက်တက်လာလိုက်တစ်ချက်နှိမ့်လိုက်တက်လာလိုက်တစ်ချက်နှိမ့်လိုက်တက်လာလိုက်နဲ့တက်တာနောက်ဆုံးအရှင်ကုံသွားတော့ဘလောက်နှိမ့်နှိမ့်တက်သေးရလားမတက်တော့ဝေဒနာကိုလည်းယောဂီပုဂ္ဂိုလ်ရှုတဲ့အခါမှာအဲ့ဒီတိုင်းအရှင်ကုံတိထိအောင်သိခံပြီးရှုရမယ်သိခံမှုလေးနဲ့သိအောင်ရှုရမယ်ဘာနဲ့သိအောင်ရှုရမလဲ သိခံမှုလေးနဲ့သိအောင်ရှုရမယ်ဝေဒနာကိုသိမခံနိုင်ရင်ခဏခဏပြင်းခဏခဏပြောင်းနေရင်ဝေဒနာရဲ့သဘောကို သိပါမလားဒါကြောင့်မို့ဘုန်းကြီးတို့ဒီမှာကျမ်းဂန်များမှာဝေဒနာကိုဣရိယာပုဂ္ဂကွယ်တယ်တဲ့ဝေဒနာကိုဘာကွယ်ထားတာလဲဣရိယာပုဂ္ဂကွယ်တယ်ဆိုဣရိယာပုဂ္ဂဆိုတာပြောင်းတာရွှေ့တာခေါ်တယ် ဟိုဘက်ဒီဘက်ခဏခဏပြောင်းတယ်ခဏခဏရွှေ့နေရင်ဝေဒနာရဲ့သဘောကိုမသိတော့အဲ့ဒီမှာမရွှေ့ဘဲနဲ့ဇွဲကောင်းကောင်းနဲ့သိခံပြီးတော့ဖြစ်ပေါ်လာတဲ့နာတဲ့ဝေဒနာပူတဲ့ဝေဒနာခိုက်တဲ့ဝေဒနာသိခံပြီးရှုသိခံရှုတော့ခုရှုတိုင်းရှုတိုင်းတစ်ချက်ရှုလိုက်တက်သွားလိုက်တစ်ချက်ရှုလိုက်တိုးလာလိုက်တစ်ချက်ရှုလိုက်တိုးလာလိုက်တူတူတူတူလာတာသိတယ်အဲ့ဒါကိုသိခံပြီးရှုနေတဲ့ကနောက်ဆုံးအရှင်ကုံသွားတော့ရှုမှတ်ပြီမယ်ဝေဒနာတိုးသေးရဲ့လားမတိုးတော့အဲ့ဒီမှာတန့်သွား အဲ့ဒီလောက်ထိအောင်ယောဂီပုဂ္ဂိုလ်သိခံပြီးရှုရမယ်အဲ့ဒီလေတန့်သွားပြီဆိုရင်ဆက်ရှုဝေဒနာဟာဒီတိုင်းမနေဘူးအဲ့ဒီမှာရှုလိုက်တိုင်းရှုလိုက်တိုင်းစောစောကဆရာဝန်ပဓာတိုင်လေးကိုထောင်ပြီးတော့ဒီမှာလေလုံးလေးကိုနှိပ်တိုင်းနှိပ်တိုင်းတက်တော့အရှင်ကုံတော့မတက်ဘူးမတက်တဲ့အခါကျတော့ဟိုဘက်ကလေပေါက်ကလေးကိုဖွင့်လိုက်တယ်ဆိုရင်တဆင့်ပြီးတဆင့်တဆင့်ပြီးတဆင့်ပြဓာလေးကကြကြကြကြသွားတာမတွေ့ဘူးလား အဲ့ဒီလိုပဲအခုဝေဒနာလေးပဲယောဂီကဆက်ရှုတဲ့ခါကျတော့နာရီရှုလိုက်ယော့သွားလိုက် နာရီရှုလိုက်ယော့သွားလိုက်နာရီရှုလိုက်ယော့သွားလိုက်နာရီရှုလိုက်ယော့သွားလိုက်နဲ့တစ်ချက်မှတ်လိုက်တစ်ချက်ယော့လိုက်တစ်ချက်မှတ်လိုက်တစ်ချက်ယော့လိုက်နဲ့ဟောယော့ယော့သွားတဲ့သဘောကိုမတွေ့ရဘူးလားအဲ့ဒါညံမဲယောဂီရဲ့တိုးလာတာသိတာလည်းညံမဲယော့သွားတာသိတာလည်းညံမဲအဲ့ဒီကနေဆက်ရှုဒါကိုဆက်ရှုနေတဲ့အခါတဖြည်းဖြည်းယော့ယော့ယော့ယော့သွားတာနောက်ဆုံး တဖြည်းဖြည်းဝေးဝေးပြီးတော့သိပြီးတော့ဟောနောက်ဆုံးကျဝေဒနာတစ်ခုလုံးကုံဆုံးချုပ်ပြောက်သွားတယ်လုံးဝကုန်တင်ရှားတော့အဲအဲ့ဒီသဘောလေးကိုယောဂီပုဂ္ဂိုလ်ကဉာဏ်သက်ဝင်သွားမှာအဲ့ဒီတော့ပျောက်သွားပြီဆိုရင်လည်းပဲဝေဒနာမရှိတော့ဘူးပျောက်သွားတယ်ဆိုတာမသိရဘူးလားအဲ့ဒီသိမှုဟာဉာဏ်ပဲသိမှုဟာဘာလဲတိုးတာလေးသိတာလေးဉာဏ်ပဲရောတာလေးသိတာလေးဉာဏ်ပဲတရွေ့ချင်းတရွေ့တနေရာမှတနေရာဝေဒနာပြောင်းသွားတာသိတာလေးဉာဏ်ပဲ နောက်ဆုံးဒီဝေဒနာမရှိတော့ဘူးပျောက်သွားပြီဆိုတာသိတာလည်းပဲဘာခေါ်လဲညာခေါ်ပဲအဲ့ဒီလိုကိုသိအောင်ရှုရမှာရှုတဲ့အခါမှာဘုန်းကြီးတို့ယောဂီများသိခံမှုလေးနဲ့ရှုရမှာပျောက်ခြင်းနဲ့လောဘဥစည်းပြီးမရှုရဘူးသိခံပြီးတော့ဝေဒနာရဲ့သဘောလေးကိုသိအောင် ရှုဒါဝေဒနာရှုတဲ့နည်းပဲရှုတဲ့အခါမှာ စိတ်ကို တင်းပြီးရှုရမှာမဟုတ်ဘူးစိတ်ကလေးကိုလျှော့ချပြီးရှု အဲ့ဒီလိုဆိုရင်ယောဂီရဲ့ဝေဒနာသဘောလေးတွေကောင်းကောင်းသိလာမယ်ဝေဒနာကိုသိခံပြီးတော့လဲရှုနိုင်လာမယ်တကယ်လို့ကိုယ်မှသိမခံနိုင်လောက်အောင်ဝေဒနာကပြင်းထန်ရင်ပြောင်းလို့လဲရတယ်ရွှေ့လို့လဲရတယ်ပြင်းလို့လဲရတယ်ပြောင်းလို့ရွှေ့လို့ပြင်လို့ဘာအကုသိုလ်မှမဖြစ်ဘူးဒါလေးကိုလည်းသဘောပေါက်နော်တချို့ကပြောင်းလိုက်ရင်များကအပြစ်တွေများဖြစ်ကုန်မလားဆိုတာမျိုးရှိသေးတယ်ပြောင်းလို့လည်းအပြစ်မဖြစ်ဘူးရွှေ့လို့လည်းအပြစ်ဖြစ်ဘူး ကို့မှာတမာရီမဖြစ်တာပဲရှိတယ်နော်အဲတော့တမာရီရှိပြီးသားမပြည့်စေခြင်းရင် အမှတ်တတိနဲ့ပြောင်းပါဘယ်လိုပြောင်းရမလဲပြောင်းခြင်းစိတ်ကလေးစပေါ်တာလေးကို စိတ်ကစရှု ပြောင်းခြင်းနဲ့ပြောင်းခြင်းနဲ့ခြေတော်လေးမတော့မတယ်မတယ်ခြေတော်လေးရွှေ့တော့ရွှေ့တယ်ရွှေ့တယ်ပြောင်းတော့ပြောင်းတယ်ပြောင်းတယ်ပြောင်းတယ်အဲဒီလိုအမှတ်တတိလေးနဲ့ပြောင်း ပြောင်းပြီးပြီဆိုရင်ဝေဒနာမရှိတော့ဘူး အဲ့ဒီခါမှာမိမိရှုမြဲကမ္မထံဖောင်းနေပိန်နေဖောင်းနေပိန်နေဒါလေးပဲပြန်ရှုအောင်မယ်ဒါကြောင့်မို့ဝေဒနာရှုတဲ့အခါမှာနောက်တနည်းရှိတယ်စစ်တိုက်တယ်လို့ရှုရမယ်ဘယ်လိုရှုရမှာလဲစစ်တိုက်တယ်လို့ရှုရမယ်တဲ့ဒီထဲမှာစစ်သားဟောင်းတွေပဲပါရင်လည်းပါလာမယ်အဲ့ဒီမှာစစ်တိုက်တယ်ဆိုတာဘုန်းကြီးတို့ယောဂီများသူလဲလက်နဲ့ကိုလဲလက်နဲ့နဲ့ရင်ဆိုင်တိုက်ပွဲဆိုတာမရှိဘူးလား ရင်ဆိုင်တိုက်ကြတာလေဟိုဘက်ကလည်းလက်နဲ့နဲ့ကိုယ်လည်းလက်နဲ့နဲ့ရင်ဆိုင်တိုက်တယ်တကယ်လို့သူ့ဘက်ကလက်နဲ့အင်အားကောင်းလို့ပဲဖြစ်စီတိုက်ရီခက်ရီတာလို့ပဲဖြစ်စီကိုယ့်ဘက်ကအဆင်မပြေလိုက်ရင်ချက်ချင်းအရှုံးပေးပြီးပြေးရမှာမဟုတ်ဘူးခြုံခိုတက်ရတယ်ဘယ်လိုတက်ရတာလဲဒါဘုန်းကြီးစစ်တိုက်ဘူးလားမဟုတ်ဘူးနော်ဘုန်းကြီးစစ်သားလူတွေမဟုတ်ဘူးနော်ဒါက ဟိုဆရာတော်ကြီးတပါးဒီဝေဒနာကိုရှုပုံလေးကိုဘုန်းကြီးကလည်းနားနေတယ်ပြောတဲ့အခါမှာဒီအခုစစ်တိုက်တဲ့ပုံစံနဲ့ဆရာတော်ကြီးကပြောသွားတယ်ဒါလေးကိုဘုန်းကြီးကအော်ဟုတ်လိုက်တာသဘောကျသဘောကျတော့ခုတရားတော်မှာယောဂီများကိုလည်းပဲဒီလိုရှုလို့ရတယ်ဒီလိုလဲရှုဆိုတာကိုသင်ပေးတာတန်းရိုင်ဟိုမှာ ရင်ဆိုင်တိုက်ပွဲရင်ဆိုင်တိုက်လို့မှကိုမနိုင်မနိုင်နိုင်ဘူးဆိုရင်ချက်ချင်းလက်နဲ့ချာမပြေးနဲ့ နောက်နဲ့တင်မှတသားတည်းကြအရှုံးမပေးနဲ့ခြုံခိုတိုက်ပါဘယ်လိုတိုက်ရမှာလဲခြုံခိုတိုက်ရင်းနဲ့အောင်ပွဲရတာရောမရှိဘူးလားရှိတယ်အဲ့လိုခြုံခိုတိုက်လို့မှကိုမနိုင်တော့ဘူးဆိုရင်ဘုန်းကြီးတို့ယောဂီများ အကြဆုံးနည်းနိုင်တယ်များနည်းအောင်အကြဆုံးမရှိအောင်ဆုတ်ခွာရတယ်အဲ့ဒီဆုတ်ခွာတာကို အောင်မြင်စွာဆုတ်ခွာခြင်းနဲ့ဘာဆုတ်ခွာခြင်းလဲ အကြာဆုံးမရှိဘဲနဲ့ဆုတ်ခွာသွားတာကိုဒါအောင်မြင်စွာဆုတ်ခွာခြင်းဒီအခုဘုန်းကြီးတို့တရားရှုမှတ်တယ်ဝေဒနာကို ရှုမှတ်တဲ့ယောဂီများကိုလည်းပဲအဲ့ဒီစစ်တိုက်တယ်လို့တိုက်ရိုက်ဝေဒနာကိုထိတ်တိုက်ရှုရမယ်ဟိုကလည်းနားနေတယ်ဒီကလည်းယောဂီကလည်းရှုမယ်ခန္ဓာရှိရင်ဝေဒနာရှိတယ်ခန္ဓာရှိရင်ပါရှိတယ်တချို့ကဝေဒနာတွေကြွတ်ပြီးကြွတ်ပြီးလို့ပြောတဲ့ပုဂ္ဂိုလ်တွေမရှိဘူးလား အဲ့ဒီပုဂ္ဂိုလ်ဘုန်းကြီးရှေ့တင်ထိုင်ခိုင်းပြီးကြည်နေခြင်းနဲ့ဝေဒနာကျွတ်ပြီဆိုတဲ့ပုဂ္ဂိုလ်ရှေ့ခင်ထိုင်ခိုင်းပြီးကြည်နေခြင်းနဲ့တကယ်တမ်းကျတော့ဝေဒနာဆိုတာဖယားယဟန္တာတောင်မကုန်ဘူးမြတ်စွာဘုရားမှာဘုန်းကြီးတို့ယောဂီများဘုရားရှင်ကိုရောမြတ်ကြီးမှာကာယိကဒုက္ခဆိုတာမရှိပေမဲ့စတတိကဒုက္ခရှိတယ်ဟုတ်တယ်မို့လားနောက်ပြီးတော့မြတ်စွာဘုရားရှင်ကိုရောမြတ်ကြီးလည်းခန္ဓာရှိတဲ့အတွက်ကြောင့်ဣရိယာပုတ်တွေ မပြောင်းရဘူးလားမြတ်စွာဘုရားထိုင်နေရကနေပြီးဣရိယာပုမြအောင်မတ္တကလေးရရတယ်မတ္တရရေးကနေဈဉ္ညာလေးဣရိယာပုမြအောင်ရှောက်ပေးရတယ်ဒီလိုမဟုတ်ဣရိယာပုလေးမြအောင်လျှောင်းပေးရတယ်ဒါဟာဘုန်းကြီးတို့ယောဂီများဝေဒနာလေးတွေကိုသူ့အတူဣရိယာပုနဲ့ရွှေ့ပေးနေတာနိတခါတည်းမှာမြတ်စွာဘုရားတရားထဲမှာငါဘုရားညောင်းညာတော်မူတယ်တဲ့ငါဘုရားကိုစားတာရိပုတ္တရာဟောရဲ့ဟောဒါခန္ဓာရှိတဲ့ပုဂ္ဂိုလ်တိုင်းဝေဒနာမရှိဘူးလား တချို့ကဝေဒနာကုန်ပြီကုန်ပြီဆိုပြီးတော့ပြောပြောနေကြတယ်တကယ်တမ်းကျတော့အခုရှုမှတ်ခိုက်လေးမှာစိတ်တည်ငြိမ်မှုတမာရီအားကောင်းကောင်းနဲ့ရှုလို့ဝေဒနာကုန်ဆုံးသွားတာရှိမယ်အခုရှုမှတ်လို့ကုန်ဆုံးတာပဲရှိတယ်နောက်တစ်ချိန်ပြန်ထိုင်ရင်ဒီဝေဒနာမလာဘူးလားဒီနေရာကပေါ်ခြင်းပေါ်မယ်တနေရာကပြောင်းပေါ်ခြင်းပေါ်မယ်ပေါ်မှာပဲခန္ဓာကရှိနေတာကိုအဲ့ဒီခန္ဓာရှိရင်ဝေဒနာရှိတယ်ဝေဒနာပေါ်ရင်လည်းယောဂီကရှုရမယ်ပေါ်ရင်လည်းဘာလုပ်ရမှာလဲ အေးခန္ဓာကလည်းသူ့လို့သူ့လို့လိမ့်မယ်ယောဂီကလည်းကိုယ့်လို့ကိုယ်လို့ဖို့ပဲဟုတ်တယ်မို့လားသဘောပါတယ်နော်ယောဂီကလည်းကိုယ့်လို့ကိုယ်လို့ဖို့ပဲခန္ဓာကသူ့လို့သူ့လို့နေတာအဲတော့ခန္ဓာကြီးကဖောက်ပြန်ပြီးတော့ဝေဒနာတွေဖြစ်လာတယ်အဲဒီဝေဒနာကိုရှုရအဲ့ဒီရှုတဲ့အခါမှာတိုက်ရိုက်သူကလည်းဝေဒနာငါလည်းယောဂီပဲဝေဒနာကလည်းခန္ဓာရှိရင်လည်းဝေဒနာပေါ်မှာပဲယောဂီကလည်းပေါ်တာရှိရင်ရှုမှာပဲဆိုပြီးတော့အဲ့ဒီမှာတိုက်ရိုက်ရှုပါ နာရင်နာတဲ့နေရာလေးကိုစောစောကဘုန်းကြီးပြောတဲ့အတိုင်းစိတ်လေးကိုလျှော့လျှော့ပြီးတော့အဲ့ဒီပုံမှာထက်ခါထက်ခါထက်ခါထက်ခါထက်ခါထက်ခါရှုပါအဲ့ဒီလိုရှုတဲ့အခါကလည်းကြတော့ဝေဒနာကဘယ်လိုမှသိမခံနိုင်တော့ဝေဒနာတွေကမှန်လေတိုးလေမှန်လေတိုးလေမှန်လေတိုးလေတိုးလာတယ်ကိုသိမခံနိုင်တော့ဘူးသိမခံနိုင်တော့ဘူးဆိုရင်ချက်ချင်းအရှုံးပေးပြီးတော့မပြောင်းလိုက်မပြန်လိုက်ပါနဲ့နော်စောစောကစစ်တိုက်တဲ့ပုဂ္ဂိုလ်ဟာချက်ချင်း လက်နှစ်ချပြေးသလားခြုံခိုသလားခြုံခိုပြီးတိုက်တယ်လို့ဘုန်းကြီးတို့ယောဂီများကဒီဝေဒနာကို ရှုနေရကနေပြီးတော့မိမိအရှုခံပဲပြန်ပြီးတော့လှည့်ပြီးရှုပေးပါဖောင်းမှုပိန်မှုအာယုံလေးကိုရှုနေတဲ့ပုဂ္ဂိုလ်ဟာဖောင်းမှုအိမ်ပိန်မှုအာယုံလေးကိုပြန်လှည့်မှာအထိုင်ထိအာယုံကိုရှုနေတဲ့ပုဂ္ဂိုလ်ဟာအထိုင်ထိအာယုံလေးပဲလှည့်ပြီးရှုနေပါရှုနေရင်ရှုအားဒီဘက်ကအာယုံစိုက်မိသွားရင်ဝေဒနာသူ့ဟာသူလိုလိုကုံဆုံးသွားတယ် တကယ်လို့ဝေဒနာကပိုပြီးတော့ပြင်းထန်လာတယ်ဆိုရင်ဒီဖောင်းမှုပင်မှုတွေရှုနေရင်ကဝေဒနာဘက်ကိုတစ်ဖက်လှည့်ပြီးတော့မရှုရဘူးလားနာရီနာရီနာရီရှုလိုက်ရှုလို့ဝေဒနာတွေကအတင်းတက်လာတယ်မခံနိုင်ဘူးဆိုရင် ပြန်ပြီးအရှုခံပဲပြန်ရှုလိုက်အဲ့ဒီလိုကြီးမြန်းအစာကြည့်တယ်လို့လို့ဒီလိုစာပေမှာပါတယ်ဝေဒနာကိုရှုတဲ့အခါမှာကြီးမြန်းအစာကြည့်တယ်လို့တဲ့ ဒီဘဲနေကကြီးကြီးတွေကြတော့မသိဘူးတရားကြီးကြီးတွေကလည်းအကောင်အကြီးကြီးတွေဘုန်းကြီးတို့မြန်မာနိုင်ငံကကြီးရတော့အစာတစ်ခုကိုမြင်လိုက်တာနဲ့ဘေးဘီကိုလိုက်ကြည့်တာပဲကြီးကမျက်စိအင်မတန်ရှင်းတယ်အစာတစ်ခုကိုတွေ့တာနဲ့ तू ကဒီအစာဘက်ကိုငန်းငန်းတည်းမကြည့်ဘူးရန်သူကိုလိုက်ရှာတယ်သူ့ကိုဒုက္ခပေးမယ့်ရန်သူရှိမလားဆိုတာလိုက်ရှာတယ်အဲဒီလိုပဲကြီးဟာအစာကိုကြည်လိုက်ရန်သူကိုကြည်လိုက်အစာကိုကြည်လိုက်ရန်သူကိုကြည်လိုက်ကြည်တယ်လို့ ဝေဒနာကိုရှုတဲ့ယောဂီဟာလည်းပဲဝေဒနာကိုရှုလိုက်ဘယ်လိုမှမခံတာရင်အရှုခံကိုပြန်ရှုလိုက်အရှုခံကိုရှုရင်းကဝေဒနာလေးပေါ်လာရင်ဝေဒနာပဲလှည့်ရှုလိုက်ဝေဒနာကဘယ်လိုမှမခံတာရင်အရှုခံပဲပြန်ရှုလိုက်အပြန်အလှန်အဲ့ဒီလိုရှုရင်းနဲ့လည်းပဲတခါတရံမှာမိမိအရှုခံအာယုံပေါ်မှာစိတ်အားစိုက်မိပြီးတော့ဝေဒနာတွေလွန်မြောက်သွားတာတွေ့ရပါမယ်ဒီလိုမှဝေဒနာကတိမခံနိုင် တော့ဘူးဆိုရင် ဆိုတော့စစ်တိုက်တဲ့ပုဂ္ဂိုလ်ဟာအကြဆုံးနည်းနည်းနဲ့ဆုတ်ခွာတာကိုဘယ်လိုဆုတ်ခွာတာလဲအောင်မြင်စွာဆုတ်ခွာတယ်လို့ဘုန်းကြီးတို့ယောဂီများလည်းအောင်မြင်စွာဆုတ်ခွာရအမှတ်တတိနဲ့ပြောင်းမယ်ဒီတိုင်းမပြောင်းနဲ့ဟုတ်တယ်မဟုတ်လားပြောင်းခြင်းနဲ့စိတ်လေးဖြစ်ပေါ်လာတာကိုပြောင်းခြင်းနဲ့ပြောင်းခြင်းနဲ့ရှုမယ်အဲ့ဒီတေဝေချင်းခြေတော်လေးမတော်မရဲမရဲရှုမယ်ခြေတော်လေးရွှေ့တော့ရွှေ့တယ်ရွှေ့တယ်ရှုမယ်ရွှေ့လိုက်တဲ့အတွက်ဝေဒနာမရှိတော့ဘူးဆိုရင်မိမိအရှုခံကိုပြန်ရှုတော့ အဲ့ဒီတော့အဲ့ဒီလိုအမှတ်တတိနဲ့ပြောင်းတဲ့အတွက်တမာတိပြက်သလားမပြက်ဘူးလားတမာတိမပြက်တော့ဘဲနဲ့အဲ့ဒီမှာအရှုခံပဲပြန်ရှုတော့လည်းပဲတမာတိမြဲသွားတယ်ဒီလိုမဟုတ်လို့တချို့ပုဂ္ဂိုလ်ကယောဂီကပေါ်လာရင်ဝေဒနာပေါ်လာရဲဆိုရင်မျက်စိကလည်းဖွင့်လိုက်သေးတယ်ဟိုကြည့်ဒီကြည့်ကြည့်ပြီးတော့ဟိုလိုလှုပ်လှည့်ပလိုက်တယ်အဲ့လိုလှည့်ပြီးတော့မှတခါပြန်ပြီးမျက်စိမိတ်ရှုတော့မျက်စိကဟိုကြည့်ဒီကြည့်ကြည့်လို့မြင်ထားတဲ့အာယုန်တွေကတခါအတန်းဝင်လာရောမှတ်လို့မရပြန်အဲ့ဒီမှာစိတ်တွေပြတ်သွားတယ် အဲ့တော့မျက်စိကလည်းမှေ့ရဲ့အမှတ်တတိနဲ့ပြောင်းကျင်တဲ့စိတ်ကစရှုမယ်တရွေချင်းတရွေချင်းပြောင်းတာကိုရှုမယ်ရှုပြီးတော့မှမိမိရဲ့ရှုခံအာယုံကိုပြန်ရှုသွားမယ်အဲ့ဒီလိုဆိုရင်တမာရီလည်းမပြတ်ဘူးတမာရီလည်းမပြတ်ဘဲနဲ့ရှေ့ဆက်ပြီးတော့တမာရီတွေတိုးတက်ပြီးတော့လာနိုင်တယ်ဒါကြောင့်မို့ဝေဒနာကိုရှုတဲ့အခါမှာစောစောကပြောတယ်စစ်တိုက်တဲ့ပုံစံမျိုးနဲ့တိုက်ရိုက်ရှုပါ ရှုလို့ဘလို့မှမရဘူးဆိုရင်မိမိရဲ့အရှုခံကိုပြန်ရှုပါအရှုခံတလဲဝေဒနာတလဲရှုပေးပါဘယ်လိုမှသိမခံနိုင်လောက်အောင်ဖြစ်ပြီဆိုရင်အမတ်တတိနဲ့ပြောင်းမှအောင်မြင်စွာဆုတ်ခွာပါအမတ်တတိနဲ့ရွှေ့ပါရွှေ့ပြီးပြီဆိုရင်မိမိအရှုခံကိုပြန်ရှုအဲ့တော့စိတ်တည်ငြိမ်မှုတမာရီဟာရှိမြဲပဲအမတ်အာယုံဟာလည်းမြဲပဲပဲအဲ့မှာတည်မြဲနေတဲ့အတွက်ကြောင့်ရှုဆက်ရှုနေရင်တမာရီအားသေးမလားအားကောင်းမလား ။ခဲတမာရီအားကောင်းလာပြီဆိုတဲ့အခါကျတော့ရှုတိုင်းရှုတိုင်းရဲ့ဝေဒနာဝေဒနာရဲ့သဘောလေးတွေသိလာမယ်။အခုဘုန်းကြီးတို့ယောဂီများဝေဒနာရဲ့သဘောသိပုံလေးကိုမရောက်သေးဘူး။မနေ့ဖန်မှဆက်ပြီးတော့ဒါလေးကိုသိအောင်ရှုနာရအောင်လေ။အခု9နာရီထိုးသွားပြီနော်။ဒါကြောင့်မို့ဒီနေ့ဒီဝေဒနာရှုပုံလေးပဲဒီနေရာလေးနဲ့ပဲတရားဆုံးတတ်ရအောင်နော်။ဝေဒနာရှုပုံလေးပဲ။ အဲမနေ့ဖန်ကြမှာဒီဝေဒနာလေးကိုရှုရင်းနဲ့အဲ့ဒီမှာယုံ nant သိဖို့အကြောင်းကျိုးသိဖို့ဝေဒနာလေးရဲ့အဖြစ်ပြက်ဒီမြင်သွားဖို့ဒါလေးတွေဆက်ပြီးတော့နာကြရအောင်နော်နာကြရအောင်ကဲဒါကြောင့်မူယနေ့ဒီဝေဒနာနုပဒနာကာယဝေဒနာစိတ်တဓမ္မဆိုတဲ့ဒီသတိပဋ္ဌာန်တရားတော်တိုင်းလိုက်နာပြီးတော့ရိုးရိုးသေးသေးရှုမှတ်ပွားများအားထုတ်ကြခြင်းအပြင်မိမိတို့အလိုရှိအပ်သောဆင်းရဲငြိမ်းရာနိဗ္ဗာန်ကိုမဉဏ်ဖူဉဏ်ဖြင့် လျင်မြန်စွာဆက်ရောက်၍မျက်မှောက်ပြုနိုင်ကြပါစေကုန်တည်း